ဒီကနေ့သာသနာတော်နှစ်2564ခုကောဇာတကိ1382ခုနတ်တော်လာဇန်12ရက်2020ခုနှစ်12လပိုင်း26ရက်စနေနေ့ညချမ်းခါကာလစကိုင်းတိုင်းဒေသကြီးစကိုင်းမြို့ရွှေမင်းဝန်ရပ်ကွက်တစ္ဆာရွှေစီကျောင်းတိုက်တွင်မှာဓမ္မဒါနအလှူရှင်များနဲ့တကွာ လိုင်းမော်ကနေတရားတော်မြတ်ကိုနာယူကြည်ညိုနေကြတယ်တရားဓမ္မပေါင်းတော်ကောင်းတို့ကိုဒီကနေ့ညမင်္ဂလာတရားတော်အပိုင်းနှစ်ဖြစ်နော်ဒီကနေ့ညဓမ္မဒါနအလှရှင်များကတော့ကျေးဇူးရှင်နှစ်ဖက်မိဘများဖြစ်ကြတဲ့ဥခင်မောင်တန်းဒေါခင်တုတ်ဥညွန့်လိုင်ဒေါခင်ရွှေဝင်းတို့အားအမှုထား၍ဒေါက်တာမင်းရဦးမခင်တီရီလှိုင် သားမောင်ကန်တာမင်းလိုင်မြတ်သိင်ကြီးရွှေတဲ့စိန်ရွှေရတနာဆိုင်မိသားစုစကိုင်းမျိုးတဲ့နောက်ပြီးတော့နှစ်ဖက်မိဘနှစ်ဖက်မိဘများအမှုထား၍ကိုကျော်စိုးမတ်တီတာမိသားစုဖားကံမြို့တခါကြီးဦးသိမ့်မောင်ဒကမာကြီးဒေါ်ဝင်းတို့ဟာအမှုထားပြီးတော့မန္တန်ထွေးဆန်ဆိုင်ဖားကံမြို့တဲ့ဒီမိသားစုတို့ရဲ့ဓမ္မပူဇာဓမ္မဒါနအဖြစ်ဖြင့် ဒါဒီကနေ့မင်္ဂလာတရားတော်အပိုင်းနှစ်ကိုနာယူကြည်ညိုကြမယ်ပေါ့နော်မင်္ဂလာတရားတော်ကိုကြဲကြဲပြန့်ပြန့်အသေးစိတ်ဟောခြင်းတဲ့စိတ်ကြောင့်မင်္ဂလာတရားလေးတွေကိုအပိုင်းလိုက်အပိုင်းလိုက်ဘုံဘုံတို့ဟောမယ်လို့စိတ်ကူးတာတာဒီကနေ့မင်္ဂလာတရား 38ဖြာမင်္ဂလာတွေကဒုတိယမြောက်မင်္ဂလာပန္တိတာနိသသေဝနာနော်စစရင် မင်္ဂလာတရားဟောတဲ့နေ့ကမင်္ဂလာဆိုတာပြည်စည်းအောင်မြင်ခြင်းရဲ့အကြောင်းပြည်စုံခြင်းရဲ့အကြောင်းကြီးပွားခြင်းရဲ့အကြောင်းလို့မင်္ဂလာတရားရဲ့အတိပ္ပယ်ကိုအဲ့ဒါလို့မြတ်စွာဘုရားအလိုတော်ကြ ဖွင့်ပြခဲ့တယ်ပေါ့နော်ဒီတရားတွေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေဟာအောင်မြင်လိမ့်မယ်ကြီးပွားလိမ့်မယ်ပြည့်စုံလိမ့်မယ်ပေါ့နောက်ဆုံးနိဗ္ဗာန်ချမ်းသာထိတိုင်အောင်စစ်မှန်တဲ့ချမ်းသာဒုက္ခကိုရပြီးတော့အပြည့်စုံကြီးပြည့်စုံရမယ်ဒါကြောင့်ဒီတရားတွေကိုမင်္ဂလာတရားလို့ခေါ်တယ်အတေဝနာစဘာလနံလူမိုက်ကိုမပေါင်းသင်ရခြင်း န္တိတာနိသသေဝနာပညာရှိသူတော်ကောင်းတို့ကိုပေါင်းသင်မိဝဲရခြင်းပူဇာစပူဇာနေရနံပူဇော်သင် ပူဇော်တိုက်တဲ့မြင့်မြတ်တဲ့အရာဌာနတွေကို ပူဇော်ရခြင်းဆိုပြီးတော့ပထမဦးဆုံးဂါထာဖြင့်မြတ်စွာဘုရားမင်္ဂလာတရား၃ပါးဟောကြားခဲ့တယ်အတေဝနာစပါဠာနံဆိုတာလေးကတဏှာရီလောက်အချိန်ယူပြီးတော့ပြောခဲ့ပြီမလို့ ဒီနေ့လည်းပဲသူနဲ့ပတ်သက်တဲ့အကြောင်းအရာကနည်းနည်းတော့ပါနေအောင်ပဲလူမိုက်ကိုမပေါင်းရဘူးဆိုတာနဲ့ပညာရှိကိုပေါင်းရမယ်ဆိုတာလေးကဆက်ဆက်နေတယ်ဘလို့ဆက်ဆက်နေတာလဲဆိုတော့ဆန့်ကျင်ဘက်အနေနဲ့ဆက်ဆက်နေတယ်ဒါကြောင့်လူမိုက်ရဲ့အကြောင်းကို ပြောရင်ပညာရှိရဲ့အကြောင်းကိုပြောပြီးသားဖြစ်သွားတဲ့တချို့အကြောင်းအရာလေးတွေကပညာရှိရဲ့အကြောင်းကိုပြောရင်လည်းလူမိုက်ရဲ့အကြောင်းကိုလည်းပဲပြောပြီးသားဖြစ်သွားတယ်တချို့အကြောင်းအရာလေးတွေက ဒါကြောင့်ဒီမင်္ဂလာနှစ်ပါးကဆက်ဆက်မှုအကြီးအကျယ်ရှိတယ်ပေါ့နော်အဲ့ဒါအရင်နေ့ကလူမိုက်ဆိုတာဘလို့သဘောတဘာဝရှိလဲဘာကြောင့်လူမိုက်ကိုမပေါင်းဖို့မြတ်စွာဘုရားကတားမြစ်ရတာလေဒါလေးပြောတယ်နော်ဒီနေ့လည်းပဲပညာရှိဆိုတာဘလို့သဘောတဘာဝရှိလဲဘာကြောင့်ပညာရှိကို ပေါင်းသင်ဖို့မြတ်စွာဘုရားတိုက်တွန်းတော်မူခဲ့တာလေလူမိုက်ဆိုတာ ဒုစိန်တိတစိန်တိစဟောတိဒုဗ္ဗာတိတဘာတိစဒုက္ကတကမ္မကာရိစတွေးပြီဆိုရင်လည်းပဲမကောင်းတာပြောပြီဆိုရင်လည်းပဲမကောင်းတာလုပ်ပြီဆိုရင်လည်းပဲမကောင်းတာဒါလူမိုက်ရဲ့လက္ခဏာလူမိုက်လို့သိနိုင်တဲ့အမှတ်အသားလူမိုက်ရဲ့လုပ်ငန်းစဉ်အဲ့ဒါလိုပဲပညာရှိတို့ရဲ့လက္ခဏာပညာရှိတို့ရဲ့အမှတ်အသားပညာရှိတို့ရဲ့လုပ်ငန်းစဉ်ဟာလူမိုက်ရဲ့ သဘောတဘာဝနဲ့ဆန့်ကျင်ဘက်ပေါ့နော်သူစိန်တိတစိန်တိစာဟောတိသူဘာတိတဘာတိစာ သူကတကမကာရိစာတဲ့ပညာရှိဆိုတာစိတ်ထဲမှာတွေးပြီးကြံပြီးဟေးဆိုရင်လေကိုယ်အတွက်ရော သူများအတွက်ရောအကျိုးများမဲ့ကောင်းမွန်တဲ့အတွေးတွေကိုပဲတွေးတယ်ပြောပြီးနှုတ်ကထွက်ပြီးဆိုရင်လည်းပဲမိမိသူတစ်ပါးနှစ်ဦးသားချမ်းသာမှုဖြစ်စေမဲ့အကျိုးများမှုဖြစ်စေမဲ့အရာကိုပဲကောင်းမြတ်တာကိုပဲပြောတယ်ကာယကံမြောက်လုပ်ပြီးကံပြီးဆိုရင်လည်းပဲ အပြစ်ကင်းတဲ့ကောင်းမွန်တဲ့အကျိုးရှိတဲ့လုပ်ငန်းကိုပဲလုပ်ကင်တယ်ပေါ့အဲဒါလိုကောင်းတာတွေးကောင်းတာပြောကောင်းတာကို လုပ်တယ်ဆိုတာပညာရှိတို့ရဲ့သဘောလက္ခဏာပညာရှိလို့သိနိုင်တဲ့အမှတ်အသားနော်ပညာရှိတို့ရဲ့လုပ်ငန်းစဉ်နော်ဒါကြောင့်ပညာရှိဆိုတာဘာလဲလို့မေးရင်လူရင်းကြကြအဲ့ဒါလေးကိုတော့စွဲသိခြင်းတယ်ကောင်းတာတွေးတယ်ကောင်းတာပြောတယ်ကောင်းတာလုပ်တယ်ဒါကိုကြည်ချင်းအဖြစ်ဒီလူဟာပညာရှိလို့သိနိုင် ကောင်းတာတွေးတယ်ကောင်းတာပြောတယ်ကောင်းတာလုပ်တယ်ဆိုတာကောင်းကျိုးချမ်းသာကိုရခြင်းရဲ့အကြောင်းတရားတွေပဲလေဒါကြောင့်ကိုယ့်ကိုယ်ကိုကောင်းကျိုးချမ်းသာနဲ့ပြည့်စုံအောင်ချမ်းသာအောင်လုပ်နေတဲ့ပုံကိုယ်တယောက်ကိုပညာရှိလို့ဘလို့လုပ်ပြီးတော့မပြောဘဲနေခြင်းကထိုက်မလဲဒါသေချာပေါက်ပညာရှိပဲကိုယ့်ကိုယ်ကိုချမ်းသာအောင်လုပ်ဟုတ်လားအဲ့ဒါဒီကနေ့ညပညာရှိရဲ့သဘောတဘာဝလေးတွေကိုမြတ်စွာဘုရားကလူမိုက်ရဲ့သဘောတဘာဝလေးတွေနဲ့ရှင်းရှင်းရှင်းရှင်းပြီးတော့ဟောထားတဲ့ဒေသနာလေးတွေ အထူးသဖြင့်အင်္ဂုတ္တပါဠိတော်ထဲမှာမြတ်စွာဘုရားဟောထားတာလေးတွေမှတ်တမ်းတင်ထားတာရှိတယ်။အဲ့ဒီတဲကနော်အချိန်ကိုလည်းပဲငဲ့ရအောင်မယ်ဟုတ်လား။လူငယ်တွေတွေးเสียလည်းပဲဖြစ်စီခြင်းတယ်ပေါ့။လူကြီးတွေအတွက်လည်းပဲတွေးเสียကောင်းပါလေ။လူမိုက်ရဲ့တဘာဝနဲ့ပညာရှိတို့ရဲ့တဘာဝကိုရှင်းပြီးတော့ဟောတာ။ပထမသုတ်တန်လေးကအစ္စယသုတ်တန်နဲ့ပြောကျင်တာလေး။လူမိုက်ရဲ့သဘောဘယ်လိုလဲ။ အစ္စယံအစ္စယတော်နပတ္တိလူမိုက်ဆိုတာကိုမဟုတ်တာလောက်တာကိုမဟုတ်တာလောက်တယ်လို့မသိဘူးတဲ့ကိုအပြစ်ရှိနေတာကိုအပြစ်ရှိတယ်လို့မသိဘူးကိုအပြစ်လုပ်ပြီးရင်လည်းပဲအဲ့ဒါအပြစ်လုပ်ထားတယ်လို့ तू မသိဘူးတဲ့ဟုတ်လားပြီးတော့ဗာပြောတော့အစ္စယံအစ္စယတော်ဒိဋ္ဌဝါယထာဓမ္မနပတိကရောတိနပတိကရောတိတဲ့ ငါလှုပ်ထားတာအပြစ်လို့တော့သိတယ်ဒါပေမဲ့အဲ့ဒီအပြစ်ကို तू မကုစားဘူးတဲ့သူများကိုကျူးလွန်ထားတယ်ဆိုရင်လည်းတောင်းပန်မှုမပြုဘူးဘုံဘုံတို့ယဟန်တော်တွေဆိုလို့ရှိရင်အဘသင့်တယ်ဆိုရင်ချင်းချင်းဒေသနာကြားကြတာရှိတယ်လေအဲ့ဒါပါတော့ကို့အပြစ်ကိုဝန်ခံပြီးတော့ဖွင့်ဟပြီးတော့နောင်တာမျိုးမလုပ်ပါဘူးဆိုပြီးတော့ဒါကိုယ့်ရဲ့အပြစ်ကိုသူတော်ဘာရဲ့ထံမှာဝန်ခံလိုက်တာဖွင့်ဟလိုက်တာနောင်ဆောင်သီးမယ်ဆိုတဲ့စိတ်နဲ့ဒါအပြစ်ကိုမလုပ်တာတော့ဆေးကြောတာပေါ့နော် လူမိုက်ဆိုတာနံပါတ်1ကိုအပြစ်လုပ်တာကိုလည်းအပြစ်လုပ်တယ်လို့မသိဘူးလှုပ်ထားတာကိုအပြစ်လုပ်ထားတယ်လို့သိတော်လည်းပဲတရားနီလန်းတကြအဲ့ဒါကိုပြည်ပြောက်သွားအောင် မကုစားဘူးတဲ့ဟုတ်လားနောက်လူမိုက်ရဲ့လက္ခဏာနံပါတ်3ပါပြောတော့ပရတ္တခောပနာဣစယံဒေသင်တတယထာဓမ္မနတ်ပရိကနာတိနော်သူများကအပြစ်လွန်ကျူးမိလို့ကိုယ်ကိုလာတောင်းပန်တယ်ငါမင်းကိုပြောမိတာမှားသွားတယ်ကွာငါ့ကိုခွန့်လွတ်ပါဟုတ်လားအဲ့လိုသူများကလာပြီးတော့ သူ့ရဲ့အပြစ်ကိုထင်ရှားပြပြီးတော့တောင်းပန်တာကိုသူမကျေနပ်နိုင်ဘူးခွင့်မလွတ်နိုင်ဘူးအဲ့ဒီအပြစ်ကိုတရားနီးလန်းတကြမခံယူနိုင်ဘူးဆိုလိုတာကခွင့်မလွတ်ဘူးပေါ့နော်လူမရဲ့သဘောပဲနှမျိုးတော့သုံးမျိုးအပြစ်လောက်တာကိုလည်းအပြစ်လောက်တယ်လို့မသိဘူးအပြစ်လောက်တယ်လို့သိတော့လည်းပဲမကုစားဘူးသူများလာတောင်းပန်ရင်လည်းပဲခွင့်မလွတ်ဘူးတဲ့စိတ်ထဲမှာအညိုအတင်းနဲ့နော်သူသိမ့်ထားတာပေါ့နော်ခွင့်လွတ်မပေးလိုက်နိုင်ဘူးပေါ့ပညာရှိဆိုတော့အဲ့ဒါနဲ့စန့်ကျင်ဘက်ပဲ ဟုတ်လားကိုအပြစ်လုပ်တာကိုလည်းအပြစ်လုပ်တယ်လို့သိတယ်ဟုတ်လားအစ္စယံအစ္စယတော်ပတ္တတိနော်နော်အစ္စယံအစ္စယတော်ဒိဋ္ဌဝယထာဓမ္မပဋိက္ခဏပဋိကတော်ပဋိကတော်တိကိုအပြစ်လွန်ကျူးထားတာသိရင်လည်းအဲ့ဒါကိုမလုပ်တော့ကုစားတယ်ပပြအောင်တခါသူများကကိုယ့်ကိုလာပြီးတော့တအောက်မှန်နေဆိုရင်လည်းပဲခွန့်လွတ်လိုက်တယ်နားလည်းပေးတယ်ပေါ့နော်ဒါပညာရှိတို့ရဲ့သဘောဒါကိုကိုကိုပြန်ပြီးတော့စီသစ်ကြည့်ဖို့နော်ငါပညာရှိသဘောနဲ့ အင်္ဂါရက်တွေနဲ့ညီသလားလူမိုက်သဘောတဘာဝနဲ့ညီနေသလားစဉ်းစားဖို့ပေါ့နော်ဒါလေးတစ်ခု နောက်အာယောနိသောသုတ်တံတဲ့ဒါလည်းလူမိုက်ရဲ့သဘောလေးနဲ့ပဲရှင်းပြောတာပါပဲလူမိုက်ဆိုတာဘလို့သဘောရှိတော့အာယောနိသောပညာကတ္တာဟောတိမသိမ့်တော်တာတွေကိုမေးတတ်တယ်တဲ့တဘာဝမကြတာတွေအဖြေမရှိတဲ့မေးခွန်းတွေပေါ့နော်ဒါကိုဝင်းကျင်မှာဒါတွေကိုခံစားမှုနဲ့ဟိုနားလည်နိုင်လိမ့်မယ်လို့ထင်ပါတယ်တခါတလေ နော်အလိုက်မသိတဲ့ညံနေတဲ့မိုက်မဲတဲ့ပုံကိုယ်တွေနဲ့တွေ့တဲ့အခါမှာသူတို့ရဲ့မိကွန်းတွေဟာဘာပြန်ပြောလို့ပြောရမှမသိတဲ့မိကွန်းတွေပေါ့နော်ဒီမှာမြတ်စွာဘုရားပြောတာအာယောနိသောပညာကတ္တာဟောတိအသင်တော်တာတွေကိုမေးတယ်တဲ့အာယောနိသောပညာဝိသစ္စတာဟောတိတဲ့ဝိသစ္စေတာဟောတိသူများမေးပြီဆိုရင်လည်းပဲသူပြန်ဖြေတာတွေကမသိတော်တာတွေပဲတဲ့ဖြေတာတွေကလည်းတလွဲမေးတာတွေကလည်းတလွဲပေါ့နော်ပရတ္တခောပနာယောနိသောပညာဝိသစ္စတာ ဟောတစုံတယောက်ကတစုံတယောက်ကိုမေးတယ်မေးခံရတဲ့လူကပညာရှိလို့တကယ်ကိုပဲနော်တင့်တော်အောင်သူဖြေလိုက်တယ်ပြိမဏလေးဟိနော်ထဝန်းကျင်ပြည်စုံစွာ နော်ချောချောမွေ့မွေ့နော်စကလုံးလေးတွေနော်ရင်ရင်ကြီးကြီးတိမ်မတိမ်မွေ့မွေ့ကောင်းကောင်းမွန်မွန်ဖြေလိုက်တယ်မှန်မှန်ကန်ကန်ဖြေလိုက်တယ်အဲ့ဒါကိုလည်းသူဟာနဗ္ဗာနုမောရိတာဟောတိဝမ်းမမြောက်နိုင်ဘူးတဲ့နားလေလို့အမှန်ကန်သူများဖြေတော့လည်းပဲပါတော့ဝမ်းမမြောက်နိုင်ဘူးလူမိုက်ရဲ့သဘော တင်တော်တာကိုမေးတယ်မတင်တော်တာကိုဖြေတယ်သူများမှန်မှန်ကန်ကန်ဖြေပြရင်လည်းပဲဝမ်းမသာဘူးတဲ့အဲ့ဒါပါတော့လူမရဲ့သဘောပညာရှိဆိုတာအဲ့လိုမဟုတ်ဘူးတဲ့မေးပြီဟေးဆိုရင်လည်းတဘာဝကြတာတင်တော်တာကိုပဲမေးတယ်ဟုတ်လားသူ့မေးလို့သူဖြေနိုင်ပြီဆိုရင်လည်းသူဖြေတာတွေကတဘာဝကြတယ်အကြောင်းကျိုးခိုင်းလုံးနေဟုတ်လားတကယ်လို့ကိုမဖြေနိုင်လို့သူများဖြေပြပြီဆိုရင်လည်းပဲမှန်ကန်တယ်ဆိုရင်သူဟာပါတော့ဝမ်းသာနိုင်တယ်ဒါလူလောကမှာဘုံဘုံတို့ ကိုဝင်းကျင်မှာတနည်းအားဖြင့်ဝင်းကျင်ကိုဝေဖန်တာတဲ့ကိုကိုကိုလည်းဝေဖန်ကြည့်ပေါ့ကို့မှာလည်းတခါတလေအဲ့လိုလူမိုက်ဆန်ဆန်သဘောလေးတွေရှိတာကိုတွေ့ရတတ်တယ်ဟုတ်လားဒါလေးတွေဟာစီစစ်ဖို့နော်ပညာရှိကိုပေါင်းရမယ်ဆိုတာပညာရှိဆိုတာဘယ်လိုဟာလဲဆိုတာလေးကိုမြတ်စွာဘုရားဟောတာလေးတွေကိုပြည့်ပြည့်စုံစုံလေးပြောရင်တာနော်ဒီလေရာဒကမာကြီးတယောက်ကပမို့ဖုံတရားပွဲဟိုရှောင်းရင်းနဲ့ပြောတာပေါ့လေဒီတော့တရားနာတာလောဘကြီးတယ်တဲ့ဖုံဖုံလိုပဲတဲ့ဟုတ်လား ဘုန်းကလည်းတခါလေးတရားထဲမှာပြောရင်တာတွေကများနေတာပေါ့နော်ဒါကြောင့်အသေးစိတ်ကလေးတွေကိုတော့ဒီနေ့ညပြောနိုင်မှာမဟုတ်ဘူးအကြောင်းအရာလေးတွေကိုစုံညင်လို့မြတ်စွာဘုရားနော်ဘလို့လေးပြောထားတယ်ဆိုတာလေးကိုစုံစုံစိစိသိသိခြင်းလို့ဟုတ်လားဒါလေးတွေကထပ်ပြီးတော့ရှင်းလင်းပြောပြမယ်ဆိုရင်တက်တေတာရကလေးနဲ့ပြောမယ်ဆိုစကားတွေအများကြီးအချိန်တွေအများကြီးကိုအောင်ပြောလို့ရတာပေါ့နော်သို့တော့အဲ့လိုမပြောခြင်းဘူးဟုတ်လားတုတ်တာနှစ်ပုတ်ရှိသွားပြီနော်လူမရဲ့သဘောပညာရှိရဲ့သဘောဟုတ်လားနောက်ထပ်တစ်ခုပြောဦးမယ် အဲ့ဒါလေးကတော့တော်တော်ကိုကြိုက်တယ်ပေါ့ခန့်ငယ်ငယ်ကစားအဲ့ဒါလေးကတော့ကြိုက်ခဲ့တယ်ယဟန်တို့တဲ့လောကမှာလူမိုက်နှစ်မျိုးရှိရဲ့တဲ့လူမိုက်နှစ်မျိုးဆိုရင်ပညာရှိကလည်းနှစ်မျိုးလာမယ်သူကအတွဲလိုက်လေးဟောလူမိုက်နှစ်မျိုးကဘာလဲဆိုတော့ယောဇာအနာဂတံပါရံဝဟတိယောဇာအာဂတံပါရံဝဟတိတဲ့နော်ကိုယ်စီကို ရောက်မလာတဲ့မကြတဲ့တာဝန်တွေကိုဆောင်ရွက်တယ်တဲ့ကိုယ်အလုပ်မဟုတ်တာတွေကို လုပ်တာပြောတာဟုတ်လား ကိုနဲ့ဘာမှလည်းမဆိုင်ဘဲနဲ့လှုပ်ချင်တယ်ဟုတ်လားကိုတာဝန်မဟုတ်ကိုအလုံးမဟုတ်တာကိုဝင်လှုပ်ချင်တာအဲ့ဒါဘာဖြစ်လို့ရှုပ်တာပေါ့ဟုတ်လားအဲ့ဒါလူမိုက်တစ်မျိုးတဲ့နော်ယောစအနာဂတံဘာရဝဟတိကိုခေါင်းမို့ကြမလာတဲ့တာဝန်ကို ဆောင်ရွက်ခြင်းဆောင်ရွက်တာပေါ့ရှုပ်ကုန်တာရိုးရိုးလေးပြောရရင်ကိုအလုံးမဟုတ်တာကိုလှုပ်ခြင်းကိုနေရာမဟုတ်တဲ့နေရာမှာနေခြင်းဟုတ်လားနောက်တစ်မျိုးကဘာတော့ယောစအာဂတံဘာရဝဟတိတဲ့ ကိုကောင်းမွန်ရောက်လာတဲ့တာဝန်ကြတော့မထမ်းမဆန်းဆောင်နိုင်ဘူးတဲ့မရွက်ဆောင်နိုင်ဘူးကိုတာဝန်ကြတော့မလုံနိုင်ဘူးကိုအလုပ်ကိုကြတော့မလုံနိုင်ကိုအလုံးမဟုတ်တာတွေကိုလုပ်တယ်ကိုအလုပ်ကြတော့မလုံမလုံတော့လဲလစ်ဟင်းကုန်ရောကိုလုပ်ရမယ့်လုပ်ကိုအမ်ကိုမလုံဘူးဆိုတော့ဘာဖြစ်ကုန်ပြီတော့အဲ့ဒါလည်းပဲလစ်ဟင်းကုန်တာပေါ့နော်ဟာခွက်တွေဖြစ်ကုန်တာပေါ့ကိုမလို့ရမဟာကိုလှုပ်တော်လဲဘာဖြစ်ကုန်တော့ရှုပ်ကုန်တာပေါ့ဒါလူမိုက်နှမျိုးတဲ့ဟုတ်လားပညာရှိဆိုတာအဲ့လိုမျိုးမဟုတ်ဘူးတဲ့ယောဇအနာဂတံဗာရဏဝဟတိ ကို့အလုံးမဟုတ်တာကိုကို့အလုံးမဟုတ်ဘူးလို့သိတယ်ဘယ်တော့မှမလုပ်ဘူးဒါငါအလုံးမဟုတ်ဘူးဆိုတာကိုသိတယ်တဲ့ကြည်ကြည်ပြင်းပြင်းအသေးသေးပြောစရာတော့အလွန်ကောင်းတာပဲဒါပေမဲ့ပြောလိုက်ရင်လည်းအရသာပြတ်တော်မှာဆိုရတယ်ကိုညံနဲ့ကိုဟာကိုစဉ်းစားဟုတ်လားယောဇအနာဂတံပါရဏဝဟတိကို့ဘောကြားရောက်မလာတဲ့တာဝန်ကို तू မဆောင်ရွက်ဘူးနော်ယောဇအာဂတံပါရဏဝဟတိတဲ့ကို့လို့ဟုတ်ပြီကို့ဘောကြားရောက်လာပြီဒါကိုလုံးမကိုဖြစ်မယ်ဒါငါလောက်ရမယ်လို့သိတယ်အဲ့ဒါကိုလည်းဘာလို့တော့လုပ်တယ်တဲ့ မရှုပ်ဘူးမလစ်ဟာဘူးပေါ့နော်ကို့အလုပ်ကိုလုပ်တော့လည်းပဲထောင်းရှိနေသူများအလုပ်ကိုဝင်ပြီးတော့မလုပ်တော့လည်းပဲမရှုပ်ဘူးပေါ့ဟုတ်လားအင်းဒါပညာရှိရဲ့သဘောလူမိုက်ရဲ့သဘောဒါအင်္ဂုတ္တပါဠိတော်မှာလာတာလေးတွေကိုဘုံဘုံကပြောပြတာဆက်ပြီးတော့ပညာရှိနဲ့လူမိုက်တို့ရဲ့သဘောကိုပြောမယ်ဆိုလို့ရှိရင်ချမ်းမထားခဲ့တဲ့ဒေသနာတစ်ပုဒ်ရှိတယ်အဲ့ဒါကိုဘုံဘုံတို့အကျေတုံးဟောထားတာရှိပါတယ်အကိတိဇတ်ဆိုပြီးတော့အဲ့ဒီအကိတိဇတ်ကလေးကိုလည်းပဲ လိဘလေယုံလေးလောက်ပေါ့လေအဲ့ဒီလူမိုက်နဲ့ပညာရှိအခန်းကဏ္ဍလေးလောက်ကိုပဲအဓိကဥစားပေးပြီးတော့ပြောကြည့်ခြင်းနဲ့အချိန်လေးကြည့်ပြီးတော့ဟုတ်လားတရားလောင်းကညီမလေးတယောက်ရှိတယ်အလွန်ချမ်းသာတယ်နောက်ရှိတဲ့စီစဉ်ညီမလေးတွေအပ်ပြီးတော့သူတောထွက်မဆိုညီမလေးကလည်းဒါကိုသူမမက်မောဘူးဆိုတော့ကိုကြီးနဲ့လိုက်ပြီးတော့ရသေးဝတ်ကြတာပေါ့နော်နောက်တူတူပြောကြပါစို့ဒီညီမတန်ရောစင်နဲ့ဇန်ကလည်းမရတော့အဲ့ဒီညီမပါပြစ်ထားခဲ့ပြီးတော့သူတကယ်ကိုပင်လေတဲ့ကနော် ၆သွေ့နေတဲ့မွေတွေဘာတွေပိုးတဲ့ကျွန်းမှာသွားပြီးတော့နေတာတယောက်တည်းသွားနေတာအဲ့တော့သူ့ရဲ့အကျင့်အပြင်းထန်တဲ့ခါကျတော့သကြားမင်းကတိပြီးတော့လားစုံစမ်းတာအဲ့တော့ကမြင့်ရွယ်လေးပဲပြုတ်စားတာနာရီပါရီပေါ့အဲ့ဒါဇန်ဘိန်းကြီးနဲ့ချမ်းချမ်းသာသာနေတာအဲ့ဒီ၆သွေ့နေတဲ့ပင်လယ်ထဲကကျွန်းလေးထဲမှာသူတယောက်တည်းနေတာဒီလောက်ပြင်းထန်တဲ့အကျင့်ကိုဘာဖြစ်လို့ကျင့်တာတုံးဆိုတာသိကျင်လို့လာတာအဲ့ဒါကိုရိုးရိုးမလာဘူး ကမြင်းရဲ့ပြုတ်လေးစောင်းလို့တော့အလှူခံပုံစံဖန်ဆင်းပြီးတော့လာတော့သူ့ကိုလှူလိုက်ရဟိုလှူချင်းနေတာဘုရားလောင်းကမစားရတော့ဘူးအဲ့ဒီနေ့ဟောနောက်နေ့ဆက်လာတယ်စားကနီးလေးရောက်လာတယ်လှူလိုက်ပြန်တယ်၃ရက်ဇက်တိုက်လာတယ်အဲ့ဒါ၃ရက်ဇက်တိုက်ဘုရားလောင်းကနောက်ထပ်လည်းထပ်ပြုတ်မစားဘူးနော်အဲ့ဒီမှာသူအံ့ဩပြီးတော့ကြားမင်းကဘာဘူးလို့ဒီလောက်ခေါင်းနေတဲ့ခြောက်နေတဲ့နော်ပူလောင်ခြောက်သွေးတဲ့နေရာမှာတယောက်တည်းဘာဘူးလို့လာနေတာတော့ဘာဖြစ်ချင်လို့လာနေတာတော့ဘာရချင်လို့လုံနေတာတော့ အဲ့တော့ဘုရားလောင်းဘာပြောဆိုတော့တရားမင်းမသိပါနဲ့ तू ကဘဝဖြစ်ရတာဆင်းရဲတယ်တဲ့ဇတ်တော်လေးကိုအနှစ်ချုပ်ပြောနေတာနော်ဒါလေးအသေးချာမှဟုတ်လားဘာဖြစ်လို့ဘဝဖြစ်ရတာဆင်းရဲလဲဆိုလူရင်းပြောရရင်ဘဝဖြစ်ရရင်သေရလိမ့်မယ်တဲ့အဲ့ဒီသေရတာဆင်းရဲတယ်တဲ့နော်အထူးသဖြင့်သေကနီးမှာကြောက်ကြောက်ရွံ့ရွံ့တုန်တုန်လှုပ်လှုပ်တွေးတွေးဝေသေရတာပိုးတောင်ဆင်းရဲသေးတယ်တဲ့ဒါကြောင့်အဲ့ဒီဘဝကနေလွတ်မြောက်ဖို့ငါဒီနေရာကိုတယောက်တည်းလာပြီးတော့နေတာတဲ့ သူထင်းနေတာသူ့နေရာမှန့်ပြီးတော့ကျင့်နေတယ်လို့ထင်းနေတာအဲ့ဒါနဲ့တရားမင်းကအလွန်ကြည်ညိုတော့ကန္နာဇတ်တော်အတိုင်းမှာပဲစုပေးတာနော်စိတ်ထဲမှာဘာလိုချင်တော့အဲ့ဒါကိုပြော သူ ဖန်တီးပေးမယ်ပေါ့အဲ့တော့ဘုရားလောင်းကပထမစုတောင်းတယ်ဘာတောင်းတော့ဆိုတော့ဘာတွေဘလောက်ရလို့မှဘယ်တော့မှတော်ပါပြီအားရပါပြီ ရောင်ရဲပါပြီ လို့မရှိတတ်တဲ့လောဘဆိုတဲ့လိုချင်မှုကြီးငါတန်တမှာမရှိခြင်းဘူးတဲ့နော်လောဘကိုမရခြင်းဘူးဆိုတာရိုးရိုးမပြောဘူး လောဘဆိုတာဘလောက်ရလို့မှအာရသွားတဲ့သဘောမရှိဘူးတဲ့ဒါကြောင့်ဘယ်တော့မှလူဟာမနာရဘူးမသက်သာဘူးမငြိမ်းရဘူးမအေးရဘူးလောဘရှိနေလို့ရှိဟုတ်လားဒါကြောင့်လူအမြဲတမ်းနှိုးဆွပြီးတော့ရှာခိုင်းနေတဲ့စားလောင်းနေတဲ့မှုတ်သိမ့်နေတဲ့အာရောက်ရောင်ရဲမှုနဲ့ငြိမ်းချမ်းမှုကိုမဖြစ်စေတတ်တဲ့ဒီလောဘကြီးကိုသူမကြိုက်ဘူးဒါကြောင့်လောဘမရခြင်းဘူးလို့တောင်းတယ်ထပ်ပြီးတော့တောင်းခိုင်းပြန်တယ်တောင်းတော့ဒုတိယဆုဘာတောင်းလုံးဆိုတော့ ဘဝမှာရှိထားတဲ့ရှားထားတဲ့ရထားတဲ့ကောင်းတာလေးတွေမှန်သမျှကိုအကုန်ဖြည့်ဆည်းပြစ်တတ်တဲ့ဒေါသဆိုတာကြီးငါမရခြင်းဘူးတဲ့ဟုတ်လားဘလောက်ကောင်းတော့နော်လောဘကြတော့ဘလောက်ရလို့မှအာမရတတ်လို့လောဘကို तू မကြိုက်ဘူးဒေါသကြတော့ကောင်းတာတွေအကုန်လုံးဖြည့်ဆည်းတယ်စီပွားရေးလေးတွေရှားထားနာမည်ကောင်းလေးတွေရှားထားအဲ तू တစ်ချက်ထွက်တာနဲ့တခါတလေပြက်ကြရောဟုတ်လားအဲ့ဒါကြည်ကြပြင်းပြန်စဉ်းစားလောဘရောင်ရဲမှုမရှိဘူးဒေါသကောင်းတာအကုန်ဖြည့်ဆည်းတယ်ဆက်ဆံရေးလည်းဖြည့်ပြစ်တာပဲ ဒေါသတစ်ချက်ထွက်တာနဲ့တချို့တစ်သက်လုံးလန်သွားရောဟုတ်တယ်မဟုတ်လားအင်းအဲ့လိုရှုတောင်းတော့စုဒီနှစ်စုနဲ့ကိုတော်တော်ကောင်းနေဟုတ်လားအင်းအဲ့ဒါနဲ့တရားမင်းကသဘောကျပြီးတော့နောက်ထပ်ထပ်ပြီးတော့တောင်းပါဆိုတော့မှနောက်ထပ်တောင်းတဲ့ဆိုတာဒီနေ့ညပြောချင်တာပေါ့နော်ပါတောင်းတော့ဆိုတော့တရားမင်းတဲ့ငါလူမိုက်ကို မမြင်မရစေနဲ့တဲ့လက်ချိုးထားနော်လူမိုက်ကိုမမြင်မရစေနဲ့လူမိုက်ရဲ့အတန်ကိုမကြားပါရစေနဲ့ လူမိုက်နဲ့အပေါင်းအသင်းမလုပ်ပေးရစေနဲ့နော်တကယ်လို့တွေ့လာကြုံလာရင်လည်းလူမိုက်နဲ့နော်ပြောဆိုဆွေးနွေးတာမျိုးမလုပ်ပေးရစေနဲ့လူမိုက်နဲ့ပြောဆိုဆွေးနွေးရသည်ရှိတော့လူမိုက်ရဲ့အယူအဆတွေကိုငါမကြိုက်ပေးရစေနဲ့ငါချက်တောင်းကိုစိတ်နေတာပဲမြင်းကိုမမြင်မြင်ဘူးတဲ့ဒါကတော့ဇရာပြက်တယ်ပေါ့နော်ဒါတိတခါလေးမရဘူးလေလူကလူတဲနေတာလူမိုက်တွေကလည်းရှိနေတာလေအဲ့တော့တွေ့ရမှာပဲဟုတ်လား တွေ့ရပြီဆိုလို့ရှိရင်တွေ့ုံတွေ့ရရင်ကိစ္စမရှိဘူးလူမိုက်ဆိုတာစကားထွက်လာရင်အဲ့ဒါဒုက္ခရောက်တော့တာဘေးကလူကသူပြောလိုက်ပြီဟေ့ဆိုရင်တဘာဝမကြတာနော်အာအလုံးမဟုတ်တာနော်အဲ့လိုမျိုးအကုသိုလ်ဖြစ်စရာတွေကိုကြားရတတ်တယ်ဒါကြောင့်မလို့ဒုတိယပါတော့မကြားပဲရစီနေတယ်ဟုတ်လားတခါတလေနော်လူဘဝရဲ့ကြဲပြန့်မှုရှုပ်ထွေးမှုအကြောင်းမျိုးမျိုးကြောင့်လူမိုက်နဲ့နော်အလုပ်ဒူးတို့လောက်ရတာမျိုးပေါင်းအသင်းရတာမျိုးကြုံတတ်တယ်ဟုတ်လားအဲ့လိုဆိုရင်လည်းပဲအပေါင်းအသင်းတော့ မဖြစ်ချင်ဘူးဟုတ်လားမြင်နေရရင်လည်းပဲဟိုလူတွေပြောရပါတယ်ဘာလို့ဟိုကိုပေါင်းစိတ်ခွာ ဟုတ်လားသူနဲ့တော့ရင်းနှီးနှီးအပေါင်းအသင်းမဖြစ်ချင်ဘူးဟုတ်လားဟာတခါတလေဘုံဘုံတို့မလွဲတာမရှောင်တာပြောကြဆိုကြရတာလေးတွေရှိတယ်အဲ့ဒါမျိုးလည်း तू မပြောချင်ဘူးပြောရင်လည်းပဲသူ့ရဲ့အယူအဆသူ့စကားကိုမကြိုက်ချင်ဘူးတဲ့တခါတလေကိုကမျက်စိလဲပြီးတော့သူတို့ပြောတာတွေကသဘာဝကျတယ်လို့လို့ဒါပေမဲ့ရေးရှိခေါင်းအေးနဲ့တွေးကြည့်လိုက်တော့မဟုတ်တာတွေဖြစ်နေတယ် ဒါကြောင့်မလို့သူကနောက်ဆုံးအခက်မသိလို့သူတို့နဲ့တွေ့ရကြုံကပြောရဆိုရပြီဆိုရင်တော့သူတို့ရဲ့အယူအဆတွေမကြိုက်ပြရစေနဲ့တဲ့လူမိုက်ကိုခါခါသီးပဲနော်အဲ့တော့တရားမင်းကဘာပြောဆိုအရှင်ရသေးတဲ့လူမိုက်ကိုဒီလောက်ကြီးခါခါသီးသီးဖြစ်နေတာလူမိုက်ကတင့်ကိုဘာလုပ်လို့တော့တဲ့ဟုတ်လားအဲ့တော့ဘုရားလောင်းကဘာပြောလို့ဆိုတော့လူမိုက်ကဘာလုပ်လို့တော့ဆိုတဲ့မိကုံသူဖြေတာနော်အနေယနေယတိဒုံမေတော့အထုရာယံဏိဒုံစတိ နိယုံစတိဒုံနယောတေယသောဟောတိတမ္မာဟုတောပကုပတိဝိနယံသော နာဇာနာတိတာထုတတအထတနံနော်အချက်မြင့်လေးဖုံဖုံပြောနော်လူမိုက်ရဲ့သဘောလေးကိုဒါဖရာလောင်းကြီးရဲ့အမြင်ပေါ့ဟုတ်လားလူမိုက်ဆိုတာဘာလဲတဲ့အနန္နေယတိဒုံမေတော်နော်လူမိုက်ဆိုတာနီလန်မဟုတ်တာတွေကိုညွှန်ပြတတ်တယ်တဲ့နော်တဘာဝမကြတာတွေကိုပြောတတ်တယ်နော်နီလန်မကြတာတွေဒါလုပ်ရင်ဒါဖြစ်မယ်မဟုတ်ဘူးတကယ်က तू ဖြစ်မယ်ထင်နေတာ ဒါလို့ရင်ဒါမဖြစ်ဘူးအဲ့ဒါကို तू ကမဖြစ်ဘူးလို့မထင်ဘူးဟုတ်လားအဲ့လိုမျိုးဒါလို့ရင်ဒါဖြစ်မယ်ဆိုတာကိုလည်းပဲမသိတဲ့ခါကျတော့ဒါမလုံးနဲ့ဖြစ်တော့ဖြစ်ချင်တယ်ဒါမလုံးနဲ့ဖြောင်းပြန်နေပေါ့နော်ဖြစ်ချင်တယ်ဆိုရင်မဖြစ်စရာနီလန်းကြီးကို तू ကဖြစ်မယ်လို့ထင်နေတယ်မဖြစ်ချင်ဘူးဆိုရင်လည်းဖြစ်မဲ့အရာကြီးကိုမဖြစ်ဘူးထင်ပြီးတော့အတင်းစွတ်လုတ်ခိုင်းနေတယ်နော်နီလန်းမဟုတ်တာတွေကိုပြောတတ်တယ်တဲ့လူမိုက်ဆိုတာအတုရာယနာယုံစတိတဲ့ မကောင်းတာတွေနော်ယုံညံ့တာတွေကိုလည်းရှင်တွဲစေတတ်တယ်ဆိုတော့မကောင်းတာတွေကိုတိုက်တွန်းတတ်တယ်သူကိုယ်တိုင်လည်းလှုပ်တတ်တယ်လူမရဲ့သဘောဒုံနေရောတရားတော်ဟောတိတဲ့ကောင်းတာလေးတွေသိအောင်နားလည်အောင်ပြောရတာလည်းအလွန်ခက်တယ်တဲ့တဘာဝကျတဲ့ကောင်းတာလေးတွေသူ့ကိုနားလည်အောင်ပြောရတာလူလူစကားနဲ့ပြောရင်အလွန်လက်ပေါက်ကတ်တယ်ပေါ့နော်ပြောရတာနော်ပင်ပန်းတယ်ဆင်းရဲတယ်ပြောမပြောချင်ဘူးဆိုတာမျိုးဖြစ်သွားတာဟုတ်လားပြီးတော့ပါတော့တမ္မာဟုတော့ပကုပ္ပတိတဲ့ စကားကောင်းလေးတွေတကယ်ကိုကောင်းကောင်းမွန်အတိတ်ပဲရှိရှိသဘာဝကြကြလေးတွေပြောလာပြီးစိတ်တူတယ်တဲ့ဟုတ်လားနော်ကိုပြောရလေသဘာဝမကြလို့မို့သဘာဝကြတယ်ဘာလို့ तू ကလက်မခံနိုင်ဘူးအဲ့ဒါကိုနော်ကောင်းတဲ့စကားပြောတာဘာဖြစ်တော့စိတ်တူတယ်တဲ့တမ္မာဝတ္တပကုပ္ပတိစကားကောင်းပြောတာကိုစိတ်တူတယ်တဲ့ဒါတင်လားဆိုတော့ကဘူးတဲ့ဝိနယောသောနဇာနာတိလူစည်းကမ်းကိုလည်းဘာမှနားမလဲဘူးတဲ့အလိုက်လည်းမသိဘူးပေါ့ဟုတ်လား နော်ဘယ်ဘယ်လိုအနေထားမျိုးမှာဘယ်လိုနေရထိုင်ရမယ်ဘယ်လိုပြောရရှိုးရမယ်ဒါတွေ तू သိပြီးတော့မသိဘူး तू က तू तू တော့ဟုတ်တယ်ကောင်းနေထင်းနေတာပေါ့ဒါပေမဲ့တကယ်တမ်းကျတော့အများရဲ့အနေထားနဲ့ तू ဘာဖြစ်နေလို့လွဲချော်နေတယ်ဒါကြောင့်မို့လို့ပါတုတ္တတအတ္တတနာအဲ့ဒီလိုလူမိုက်ကိုမမြင်ခြင်းကအကောင်းဆုံးပဲတဲ့ဟောလူမိုက်ရဲ့သဘောနော်ဒါအရင်တည်းကတရားနဲ့ဆက်ဆက်ဟုတ်လားပညာရှိကြတော့အဲ့လိုမဟုတ်ဘူးနောက်နောက်စုတစ်ခုထပ်တောင်းတဲ့အခါကျတော့ तू ဘာတောင်းမလို့ပညာရှိကိုမြင်မရစီ ပညာရှိစကားကြားပေးရစေပညာရှိနဲ့အပေါင်းအသင်ဖြစ်ပေးရစေပညာရှိနဲ့ပြောဆိုဆွေးနွေးတိုင်ပင်ညီညွတ်ပေးရစေပညာရှိပြောတဲ့စကားကိုအခုလောလောဆယ်နားမလဲသေးတောင်မှနှစ်သက်နိုင်မရစေကြိုက်နိုင်မရစေငါးချက်ပဲသူ့လဲလောက်ကောင်းတော့မြင်မရစေကြားပေးရစေဒီလောက်နဲ့အာမရအပေါင်းအသင်ဖြစ်ခြင်းနဲ့ပြောဆိုဆွေးနွေးခြင်းနဲ့ယဉ်နီးနီးတခါတလေကိုကညံမသက်ဝင်နိုင်သေးလို့သူပြောတဲ့စကားကိုအတိတ်ပဲမပေါက်လို့မကြိုက်ဘူးဆိုတာမျိုးတောင်မဖြစ်ချင်ဘူး အခုမသိရင်နောင်လဲသိလာလိမ့်မယ်သူ့အပေါ်မှာဘလောက်ယုံကြည်ထားတော့ဟုတ်လားနှစ်သက်ပါရစေတဲ့အဲ့လိုဆူတောင်းတဲ့အခါကျတော့တရားမင်းကဘာပြောတော့ပညာရှိကိုဒီလောက်ကြီးနော်မျက်မျက်နှုံနှုံဖြစ်နေတာပညာရှိကတင့်ကိုဘာတွေများကောင်းတာတွေလုပ်လို့တော့ဟောအဲ့ဒါကြတော့စောစောကလူမိုက်ရဲ့သဘောတဘာဝနဲ့ဆန့်ကျင်ဘက်ပြောတာပေါ့နော်ဘုရားလောင်းကနေယနေယတိမေတာဝီအထုရာယံနယုံစတိနော်သူနေယောတေယသောဟောတိတမ္မာဟုတောနာကုပ္ပတိ ဝိနယံသောပဇာနာတိတာတုဒေနတမဂမောတဲ့တခြားမင်းတဲ့ပညာရှိဆိုတာနေယနေယတိမေတာဝီနော်နီလန်းမှန်တာကိုပဲညွန်ပြတယ်သူပြောတဲ့စကားဘယ်တော့ဖြစ်သဘာဝကျတယ်ဖြစ်နိုင်တာကိုဖြစ်နိုင်တယ်ဘယ်လိုလုပ်ရင်ဖြစ်မယ်မဖြစ်နိုင်တာကိုမဖြစ်နိုင်ဘူးဘယ်လိုလုပ်ရင်မဖြစ်ဘူးဟုတ်လားသူပြောရတယ်ပါတော့နီလန်းကြတယ်တဲ့အတုရာယနာယုံစတိမကောင်းတာတွေကိုမရှင်းသေးဘူးမကောင်းတာကိုမတိုက်တွန်းဘူးမခိုင်းဘူးသူလည်းမလုပ်ဘူးဆင်းရဲသေးမဲ့အလုပ်တွေကိုမလုပ်စေဘူး ဟုတ်လားပညာရှိဆိုတာသူနရောတေရသောဟောတိတဲ့ကောင်းတာတွေသဘာဝကြတာတွေကိုပြောရတာအလွန်လွယ်တယ်တဲ့နားပေါက်လွယ်တယ်သဘောပေါက်လွယ်တယ်ပညာရှိဆိုတာဟုတ်လားအတုရာယံအဲသူနရောတေရသောဟောတိတမဟုတောနာကုပတိနော်ကောင်းတဲ့စကားမှန်တဲ့စကားပြောပြီးဆိုအမျက်မထွက်ဘူးတဲ့တခါတလေတချို့စကားတွေကောင်းတယ်မှန်တယ်ဒါပေမဲ့စိတ်တူစရာလေးတွေပါတတ်တယ် နော်စကားဖြောင်းကြားရခဲ့တစ်ပင်ဖြောင်းတက်ရခဲ့ဟုတ်လားကိုယ်အကြောင်းကိုတခါတလေမှန်တာလေးတွေထောက်ပြပြီးတော့ပြောတယ်တကယ်မှန်းနေတယ်ကောင်းနေတယ်ဆိုရင်လူမိုက်ကတော့ဘာဖြစ်မှာတော့စိတ်တူမှာပေါ့နော်ပညာရှိရတော့ကိုယ်ကိုမကောင်းဘူးလို့ပြောလဲသူပြောတာမှန်နေတယ်ကောင်းနေတယ်ဆိုရင်လက်ခံတယ်စိတ်မတူဘူးပေါ့ဟုတ်လားပညာရှိရသဘောဝိနယံသောပဇာနာတိတဲ့လူစည်းကမ်းကိုလည်းတိတယ်တဲ့ဘလို့ချင်းဘလို့နေရနော်ဘလို့လူရဲ့ရှေ့မှာငါဘလို့နေရမယ်ဘလို့ပြောရမယ် အကုန်လုံးနားလေတယ်ပေါ့ဒါကြောင့်သူနဲ့ပြောဆိုဆွေးနွေးတိုင်ပင်ရတာနေရထိုင်ရပေါင်းရသင်ရတာအလွန်မှစိတ်ကိုချမ်းသာစေတယ်ဟုတ်လားဒါကြောင့်မလို့တာတုဒေနတမကမောအဲ့လိုသဘောတဘာဝရှိတယ်ပညာရှိတွေနဲ့ပေါင်းရတာအလွန်ကောင်းတယ်တဲ့နော်ဘလောက်ကောင်းတော့ဟုတ်လားအဲ့တော့အနှစ်ချုပ်ပြောရရင်လူမိုက်ဆိုတာဘာတော့မြင်ရရင်လည်းဆင်းရဲတယ်ကြားရင်လည်းဆင်းရဲတယ်သူ့သဘာဝမကြတာတွေတွေးပြီးတော့တခါလေကိုယ့်ဘဝရဲ့အချိန်တွေအများကြီးကုန်တယ်အကုသိုလ်တွေတခါလေအကြီးတောင်ဖြစ်တယ်ထိုင်ရမထဖြစ်နေတာနော် လူမိုက်နာနေရတာဘလောက်ဆုံးရှုံးတော့ဘလောက်ကိုထိခိုက်တော့ဒါကြောင့်မြေဖခင်ကလူမိုက်နဲ့မပေါင်းနဲ့လို့ပြောတာပုံမလို့စိတ်ဆင်းရဲနေရတာတွေအကုသို့ဖြစ်နေရတယ်တဲ့များသောအားဖြင့်အဲ့ဒီသဘာဝမကြတဲ့မဟုတ်တဲ့လူတွေနဲ့ပတ်သက်ပြီးတော့ပဲဖြစ်ကြရတာများတယ်လေဆက်ဆံရေးနယ်ပယ်မှာဟုတ်တယ်မဟုတ်လားတဘာဝကြတဲ့ကောင်းတဲ့လူတွေနဲ့ပတ်သက်ပြီးတော့ဘုန်းဘုန်းတို့မှာအကုသို့ဖြစ်ရတယ်အဲစိတ်တွေဆင်းရဲရတယ်ညှိရတယ်လို့ရှိလားမရှိဘူးဟုတ်လားဒါကြောင့်မို့လို့ကိုယ်စိတ်ကိုပူလောင်စေတဲ့ဆင်းရဲစေတဲ့ပင်ပန်းစေတဲ့ တဘာဝမကြတဲ့လူမိုက်တွေနဲ့မတွေ့တာဟာအကောင်းဆုံးပဲဟုတ်လားကိုယ်သက်သာရစေမဲ့နိမန်လမ်းမှာညွန်ပြနိုင်တဲ့စိတ်နှလုံးကိုငြိမ်းအေးစေတဲ့နော်ဉာဏ်ပညာရှိတဲ့ပုံကိုယ်တွေနဲ့ကတော့ဘယ်ချိန်မဲ့တွေ့တွေ့တွေ့လေ ကောင်းလေပဲဒါပြောတာဟုတ်လားအင်းဒါဘုံဘုံတို့အာဂိတိဇမဆုံးသေးဘူးနော်မဆုံးမလို့ကိုယ့်ကိုရှာပြီးတော့အဲ့ဒါပြည့်စုံအောင်နားလိုက်ကြဟုတ်လားအချိန်ဝင်ခဲ့ပြီးတော့ဘုံဘုံတို့က သွားမှာ။အိုးဟုတ်လားဒါလူမိုက်ရဲ့သဘောပညာရှိရဲ့သဘော။ဒါကြောင့်ပညာရှိကိုပေါင်းသင်းသင်းနဲ့လူမိုက်ကိုပေါင်းသင်းသင်းဘူးလို့အဲ့ဒီအတွေးကို ရောက်အောင်ပညာရှိရဲ့သဘောလူမိုက်ရဲ့သဘောလေးတွေကိုပြောနေတာ။ကုန်ပြီလားပြောစရာမကုန်သေးဘူး။နောက်ထပ်ဘုံဘုံတို့တုတ်တန်တစ်ပုဒ်ရှိတယ်။နော်။မဇ္ဈိမနိကေထဲမှာလာတယ်။ဘဟုဓာတုကတုတ်တန်တဲ့။အဲ့ဒီမှာမြတ်စွာဘုရားရှင်အနန္ဒာကိုဟောတာ။ရှင်အနန္ဒာကိုနော်။ရှစ်သားအနန္ဒာတဲ့ လောကမှာကြောက်စရာတွေဘေးတွေအန္တရာယ်တွေဒုက္ခတွေဆိုတာလူမိုက်တွေကြောင့်ဖြစ်တာပညာရှိတွေကြောင့်ဖြစ်လို့ထုံးတာမရှိဘူးတဲ့တဲလေးတွေမြဲ့ရွက်မိုးထားတဲ့ဟုတ်လားကျူယိုလေးနဲ့ဆောက်ထားတဲ့အဲ့ဒီတဲစုပ်လေးတွေကလောင်လိုက်တဲ့မီးဟာအင်ကြီးအုံကောင်းတွေကိုအကုန်လုံးဖျက်ဆီးပြီးတော့လောင်ကျွမ်းသွားတယ်လို့မျိုးလောကကြီးမှာ လူမိုက်တွေကိုအစပြုတ်ပြီးတော့လောင်လိုက်တဲ့မီးဟုတ်လားဒုက္ခတွေဆင်းရဲတွေပင်ပန်းမှုတွေအကုန်လုံးဟာ အကုန်လုံးလူအတိုင်းဝိုင်းကြီးတစ်ခုလုံးမှာဖြစ်ကုန်တော့ဒုက္ခတွေဖြစ်ကုန်တာဒါကြောင့်အဲ့ဒီကနေစတာမြတ်စွာဘုရားဘေးဟူသမျှဘုသူကြောင့်ဖြစ်တာလေတော့လူမိုက်ကြောင့်ဖြစ်တာပညာရှိကြောင့်ဖြစ်လို့ထုံးတာမရှိဘူးတဲ့ဒါကြောင့်မလို့ငါတို့ဟာပညာရှိဖြစ်အောင်နော်ကျင့်ကြမယ်အားထုတ်ကြမယ်လို့သင်တို့အဲ့လိုစိတ်ဓာတ်မွေးပြီးတော့လုပ်ရမယ်လို့မြတ်စွာဘုရားအဲ့လိုလေးဟောတာအဲ့လိုဟောတဲ့အချိန်မှာရှင်ရဏန္ဒကမြတ်စွာဘုရားတဲ့ပညာရှိတယောက်ဖြစ်ဖို့ဆိုလို့ရှိရင်ဘယ်တိုင်းတာဘလို့ရည်သွေးတွေရှိရမှာတော့ ဒါလိုရင်းလေးပဲဘုံဘုံပြောတာပါဟုတ်လားပညာရှိဖြစ်ခြင်းဘယ်လိုလုပ်ရမှာတော့အဲ့မှာပညာရှိတို့ရဲ့အရည်အသွေး၄မျိုးအဲ့ဒီမှာဟောတယ်အများကြီးနော်အခုတရားအများကြီးရှိလာပြီဟုတ်လားအကြောင်းအရာတွေအများကြီးရှိလာပြီဒါပေမဲ့လို့ကိုကမျက်နှိုးတယ်တံပိုးထားတယ်ဆိုပြန်ဖွင့်ပြီးတော့နားထောင်လို့မရဘူးလားရနော်ဒါကြောင့်ဘုံဘုံတို့ထပ်ပြီးတော့အသေးစိတ်မပြောတာပါဟုတ်လားတော့ပညာရှိတယောက်ဖြစ်ဖို့အတွက်ဘာတွေလိုအပ်တုံးဆိုတဲ့မေးခွန်းမြတ်စွာဘုရားဘယ်လိုဖြေတော့နော်အာနန္ဒာတဲ့ပညာရှိဆိုတာ ပညာရှိဖြစ်ဖို့ဆိုလို့ရှိရင်နံပါတ်1ဓာတုကုသလောစာဟောတိဓာတ်တဘာဝတွေကိုလိမ္မာကျွမ်းကျင်ရမယ်သိရမယ်မြင်ရမယ်နံပါတ်2အာယတနကုသလောစာဟောတိတဲ့မျက်စိနာနာလျှာကိုယ်စိတ်ဆိုတဲ့အတွင်းအာယတန6ပါးနော်ယူပါယုံတတယုံခန္ဓာယုံရတယုံဖုထဘာယုံဓမ္မယုံလို့ဆိုတဲ့အပြင်အာယတန6ပါးအာယတနတရားတွေကိုလည်းလိမ္မာကျွမ်းကျင်ရမယ်ဟုတ်လားပရိစ္ဆသမုပ္ပါဒကုသလောဟောတိတဲ့နော်ပရိစ္ဆသမုပ္ပါအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်နေတဲ့သဘာဝတရားကိုလည်းပဲလိမ္မာကျွမ်းကျင်ရမယ်တဲ့ နောက်ဌာနာဌာနကုသလောစာဟောတိတဲ့ဒါဖြစ်နိုင်တယ်ဒါမဖြစ်နိုင်ဘူးအကြောင်းဟုတ်သည်မဟုတ်သည်မှာလိမ္မာကျွမ်းကျင်မှုရှိရမေးတဲ့လေးချက်ပြောတယ်နော်ပညာရှိကိုပေါင်းဖို့ဆိုတဲ့စကားလေးနဲ့ဆက်ဆက်ပြီးတော့ပညာရှိ ဖြစ်ဖို့ပညာရှိကိုလည်းပေါင်းဖို့အရေးကြီးတယ်လို့ပညာရှိဖြစ်ဖို့လည်းအရေးကြီးတာပဲလေဟုတ်လားအဲ့တော့ပညာရှိရဲ့သဘောတဘာဝကိုပြောနေတာနော်ဘယ်နှချက်တုံး၄ချက်နံပါတ်1ဓာတုကုသလောစာဟောတိတဲ့ဓာတ်တွေကိုလိမ္မာရမယ်အဲ့ဒါမြတ်စွာဘုရားအသေးစိတ်အများကြီးဟောတယ် နော်ဓာတ်ကအရင်ကနားလည်ရမှာဓာတ်18ပါးကိုနားလည်ဖို့လိုတယ်အဲ့ဒါဘာတွေတော့စက္ခုဓာတ်သောတာဓာတ်ခန္ဓာဓာတ်ဇိဝဓာတ်ကာယဓာတ်မနဓာတ်ဘုံဘုံတို့ခန္ဓာကိုယ်ကြီးလို့အကြံဉာဏ်ပြောကြပါစို့ဟုတ်လားမျက်စိဟာဓာတ်တဘာဝတရားတစ်မျိုးပုဂ္ဂိုလ်တ attva မဟုတ်အယောင်ကိုဖမ်းယူပြီးတော့မြင်သိစိတ်ရဲ့တီယာပေါ့နော်သူကအလွန်ဆန်းကျင်တဲ့ဓာတ်ဓာတ်တစ်မျိုးပေါ့ဟုတ်လားပြီးတော့ဒီမျက်စိကဖမ်းယူလိုက်တဲ့ ယူပါယုံသူလည်းဓာတ်တစ်မျိုးပဲရူပဓာတ်တဲ့ဟောနာအဖန်ယူလိုက်တဲ့ဘာတုံးတတ္ထာယုံအတန်အတန်လည်းဓာတ်တစ်မျိုးအနာဓာတ်တစ်မျိုးအရသာဓာတ်တစ်မျိုးအတွေ့အထိဓာတ်တစ်မျိုးနော်ဓမ္မယုံဆိုတာကဓာတ်တစ်မျိုး12မျိုးရှိသွားပြီနော်ဒါ ਉਹ ပဲနောက်ဟာအာယတနာ12ပါးဆိုသူ့ကိုပဲပြောတာပဲနောက်ထပ်ဘုံဘုံတို့နားလည်ဖို့အလွန်ကောင်းတဲ့ဓာတ်ကဘာလဲဆိုတော့အယောင်နဲ့မျက်စိနဲ့တွေ့တဲ့အခါမှာနော်မိခတ်ကြောက်ခတ်လိုက်လို့မိဘွားလေးထွက်လာတယ်လို့မျိုးပေါ့ တိစိတ်ကလေးဖြစ်သွားအံ့ဩစရာပေါ့နော်မြင်တိစိတ်အဲ့ဒါကိုစက္ခုဝိညာဏတ္တလို့ခေါ်တယ်ဟုတ်လားလဝါနှစ်ပြက်ဗျံဆိုရိုက်တဲ့ခါအတန်ထွက်လာတယ်လို့မျိုးပေါ့ဟုတ်လားထွက်လာပြီးတော့ပျောက်သွားရောနော်အဲ့လိုပဲနားနဲ့အတန်နဲ့နော်တွေးလိုက်တဲ့အချိန်မှာဇာတိစိတ်ဝိညာဏတ္တအာဂနုဧည့်တယ်လေးသူကဖြက်ဆိုပေါ်လာတာပြီးတော့ပျောက်သွားတာပဲပြီးပြီးအပြီးတိုင်ပျောက်သွားတာနော်အဲ့ဒါလိုပဲအနတ်နဲ့နှာခေါင်းအရသာနဲ့လျှာဟုတ်လား ဗုဒ္ဓဘာယုံနဲ့ကာယပတာရဓမ္မာယုံနဲ့မနဟုတ်လားအဲ့လိုအသီးသီးသူ့အာယုံသူ့ဓာရတိုက်ကြတဲ့အခါမှာတိစိတ်တွေဟာမိဘွားတွေလို့နော်ခန္ဓာကိုယ်စက်ယုတ်ကြီးကနေပြီးတော့တဖွာဖွာထွက်နေတယ်လို့ဒါလေဒီဆိုကြီးကအဲ့လိုလေးမြင်အောင်ပြောတယ်မျက်စိမှာလည်းပဲဝိညာဏတတ်အမြဲတမ်းထွက်နားကလည်းအမြဲတမ်းထွက်တလဲစီသွားတာပါတပြိုင်တည်းထဲသွားတာမဟုတ်ဒါစိတ်ကအလွန်မြန်တဲ့အတွက်ကြောင့်တပြိုင်တည်းထဲဖြစ်နေတယ်လို့တောင်ထင်ရဟုတ်လားအဲ့ဒါလိုတဖွာဖွာထွက်နေတာတွေကဘာတွေတုံးဆိုတော့ဝိညာဏဓာတ်တွေ တိတဲ့ဓာတ်တွေအတိဓာတ်တွေပေါ့ဟုတ်လားဒါပုဂ္ဂိုလ်တ attva မဟုတ်ဘူးလို့နားလည်ရမယ်။ဟောဓာတ်ကိုနားလည်ရမှာဆိုအဲ့ဒါကိုပြောတာ။ဒါပညာရှိတယောက်ဖြစ်နေတယ်ဆိုခုပြောခဲ့တဲ့ဓာတ်18ပါးကိုတိမ်မာကျွမ်းကျင်အောင်စူးစမ်းရမယ်။ဟုတ်လားသူတို့ဖြစ်နေတာကိုတဲ့တဲ့သိရမယ်။သူတို့ဟာပုဂ္ဂိုလ်တ attva မဟုတ်ဘူးလို့သိရမယ်။သူတို့ဟာအကြောင်းအကျိုးသဘောတွေလို့သိရမယ်။သူတို့ဟာအနိစ္စဒုက္ခအနတ္တတွေလို့သိရမယ်။ဒါဓာတ်ကိုလိမ်မာဖို့ပြောတာ။ပြီးတော့ပါတော့အာယတနာကုသလောစတဲ့နော်အာယတနာ12ပါးကိုလိမ်မာကျွမ်းကျင်ရမယ် ဟုတ်လားဓာတ်ကိုတော့ဘုံဘုံအနှစ်ချုပ်ပြီးတော့ပြောလိုက်တယ်နောက်ထပ်ဆက်ပြီးတော့ဟောထားတာအများကြီးပဲအဲ့တုတ်တန်ထဲမှာဟုတ်လားနောက်တစ်ခုကဘာတော့ပရိစ္ဆာသမုပ္ပါဒကုသလောစာဟောတိအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်နေတာကိုနားလည်ရမယ်နော်မတိမှုအဝိဇ္ဇာဘဝဟာဆင်းရဲတယ်ဆိုတဲ့အမှန်တရားကိုမတိတာကိုအဝိဇ္ဇာလို့ခေါ်ဒါကြောင့်ဘဝကိုဆင်းရဲမှမတိတဲ့နော်အဝိဇ္ဇာကိုအခြေခံပြီးတော့အကြောင်းပြုပြီးတော့ဒီဘဝတွေထပ်ပြီးတော့ရရကြအောင်အလုပ်တွေလုပ်တာနော်ဘဝကိုဒုက္ခမှမသိတဲ့အခါကျတော့အကောင်းထင်ပြီးတော့ နော်ရရရအောင်အလုပ်တွေကိုလုပ်တာကိုအဲ့ဒါလုပ်တာကိုသင်္ခါရလို့ခေါ်တယ်ဝိဇ္ဇာပစ္စည်းဟာသင်္ခါရလူတိုင်းရရနော်အဲ့လိုလုပ်လိုက်ပြီးဆိုတော့ကံတရားတွေဖြစ်တဲ့အတွက်ကြောင့်ပရိသေတွေဝိညာဉ်ဟောဖြစ်တယ်ဟုတ်လားပရိသေတွေဝိညာဉ်ကိုအကြောင်းပြုပြီးတော့နောက်ထပ်တဘွာလုံးဝိညာဉ်တွေဆက်ပြီးတော့တိစိတ်တွေဖြစ်ကြတာပေါ့နော်ဝိညာဏပစ္စယနာမရူပံအဲ့ဒီပရိသေတွေဝိညာဉ်စိတ်ကိုအကြောင်းပြုပြီးတော့နော်နာနဲ့ယုတ်ဖြစ်လာတယ်ဟုတ်လားအဲ့ဒီနာယုတ်ကိုအကြောင်းပြုပြီးတော့တာလာယရဏ မျက်စိနာနာလျှာကိုယ်စိတ်ပေါ်လာတယ်နော်အကြောင်းအကျိုးတွေဆက်ဆက်ပြီးတော့နောက်ဆုံးဘယ်ရောက်သွားတော့ဇာတိပစ္စယသရမရဏတောကပရိဒေဝဒုက္ခဒေါမနတုပါယတာဥပိ္ပဇံတိဟုတ်လားတက်တက်ဒီဖြစ်စဉ်တွေဟာဘာတွေတုံးလို့ဆိုရင်ဆင်းရဲဒုက္ခတွေပဲဖြစ်နေတဲ့သဘောဟုတ်လားဘဝရဲ့အကြောင်းကိုနော်ပရိစ္ဆသမုပ္ပါဒနော်နီလန်းနေနဲ့စနစ်တကျအဲ့ဒါကိုဘုံဘုံတို့ကသိအောင်မြင်အောင်ကြိုးပမ်းအားထုတ်ရမယ် ပရိစ္ဆေသမုပ္ပါဒကုသလဟောတိဒါကိုဘုန်းဘုန်းတို့ပြောနေလို့ရှိရင်ပရိစ္ဆေသမုပ္ပါတရားဖြစ်သွားမယ်ဟုတ်လားကိုကဘာကိုပြောနေတာတော့ပညာရှိကိုပြောနေတာနော်ဒါကြောင့်ပညာရှိဖြစ်ရှင်ဘာကိုနားလဲရမှာတော့ပရိစ္ဆေသမုပ္ပါကိုနားလဲရမယ်ဟုတ်လားအကျင့်မပြောနိုင်ဘူးနော်အဲပြီးတော့ဘာကိုနားလဲရမှာတော့ဌာနဌာနကုသလောစဟောတိတဲ့ဖြစ်နိုင်တာနဲ့မဖြစ်နိုင်တာနော်အရာဌာနဟုတ်သည်မဟုတ်သည်မှာလိမ္မာကျွမ်းကျင်တာဆိုကြပါစို့နော်အဲသောတာပန်နဲ့ပုထုဇဉ်တို့ရဲ့ကွာခြားချက်ကိုသိရမယ် သောတာပန်ဘယ်တော့မှအဖေမေမတက်ဘူးပြင်စန္ဒရိယကံဘယ်တော့မှမလွန်ကျူးဘူးဖះမတပါတခြားဆရာကိုညွှန်ပြကြဘယ်တော့မှမရှိဘူးပုထုဇဉ်ဆိုအဲ့ဒီ၆မျိုးအမြဲတမ်းဖြစ်နိုင်တယ်ဟုတ်လားအများကြီးပါပဲမြတ်စွာဘုရားအဲ့ဒီမှာဟောတာနော်ဖះနဲ့စုတပြိုင်တည်းတည်းမဝင်ကောင်းဘူးစัจ java ရိမင်းနှစ်ပါးတပြိုင်တည်းတည်းမဖြစ်ဘူးဟုတ်လားအမျိုးသမီးဟာဖះမဖြစ်နိုင်ဘူးအမျိုးသမီးဟာတရားမဖြစ်နိုင်ဘူးမဖြစ်နိုင်တာတွေကိုလည်းသိရမယ်အထူးသဖြင့်ဒုစရိုက်တရားနဲ့သုစရိုက်တရားတို့ရဲ့ နော်သူတို့ရဲ့စွမ်းအားတွေနော်ဒုစရိုက်တရားဆိုတာ ကောင်းတဲ့ဘဝကိုမပို့နိုင်ဘူးသူစရိုက်တရားဆိုတာဆိုးတဲ့ဘဝကိုမပို့နိုင်ဘူးသူ့အကြောင်းနဲ့သူ့အကျိုးအတွဲလိုက်လေးတွေကိုဘုံဘုံတို့ကနားလေရမယ်ပေါ့နော်အများကြီးပဲအဲ့ဒါကိုလည်းမြတ်စွာဘုရားဟောတာတယ်အဲ့ဒါဗါတဲ့အကျုံးဝင်တာတော့ဖြစ်နိုင်တာမဖြစ်နိုင်တာတွေကိုသိရမယ်မြင်ရမယ်ပညာရှိဖြစ်ခြင်းနဲ့ဆိုရင် လေးချက်နော် ဓာတုကုသလောဇာဟောတိဓာတ်ကိုလိမ္မာကျွမ်းကျင်ရမယ်အာယတနာကုသလောဇာဟောတိအာယတနာကိုလိမ္မာကျွမ်းကျင်ရမယ်ပရိစ္ဆသမုပ္ပါဒကုသလောဟောတိပရိစ္ဆသမုပ္ပါကိုလိမ္မာကျွမ်းကျင်ရမယ်ဌာနဌာနကုသလောဇာဟောတိအရာဌာနဟုတ်သည်မဟုတ်သည်မှာလိမ္မာကျွမ်းကျင်ရမယ်တဲ့ဒါဗဟုဓာတုကသုတ်တန်အရာပညာရှိတယောက်ဖြစ်ဖို့အတွက်လိုအပ်တဲ့အရေးအသွေးပေါ့နော်။ဆက်ပြီးတော့ပညာရှိဆိုတာဘာလဲဆိုတာလေးကိုနော်အဲ့ဒီအပိုင်းလေးကိုအဆုံးသက်ကလေးဘုံဘုံဘာပြောခြင်းတော့ဒါလေးကတော့ဓမ္မပဒပါဠိတော်ထဲမှာလာတယ်။ သူကမလေးနဲ့ဖူးလို့လို့နဲ့လေးနဲ့တယ်ဘုမောကတော့အလွန်သဘောကျတယ်။ဘာပြောတော့နာဒေနာပန္တိတောဟောတိယာဝတဘဟုပါတတိခေမီအဝေရိအဘယောပန္တိတောတိဘောစတိတဲ့။နော်။နာဒေနာပန္တိတောဟောတိယာဝတဘဟုပါတတိတဲ့။ဟာလောကအကြောင်းကို အများကြီးသိလို့စကားတွေကလည်းတက်လို့အများကြီးပြောတဲ့အခါမျှဖြင့်အဲ့ဒါပညာရှိလို့မဆိုဘူးတဲ့။စကားတွေအများကြီးပြောတဲ့လို့ပညာရှိလို့ဆိုတာမဟုတ်ဘူးတဲ့။တချို့ကအများကြီးသိတယ် အများကြီးသိတော့ပါတော့အများကြီးပြောတတ်တယ်ဟိုအကြောင်းလည်းသိဒီအကြောင်းလည်းသိဟုတ်လားအဲ့ဒီလိုအများကြီးသိပြီးအများကြီးပြောတဲ့အခါမျှနဲ့ပညာရှိလို့မမြည်သေးဘူးတဲ့ဟုတ်လားအများကြီးပြောတဲ့ယုံမျှနဲ့ပညာရှိမဟုတ်သေးဘူးဒါပေမဲ့ပညာရှိဆိုတာဘယ်လိုဟာတော့ခေမီအဝေဒီအဘယောပဏိတောတိဘုစတိတဲ့ခေမီကိုကိုကိုနော်ဟိုဘေးကင်းအောင်လုပ်တတ်ရမယ်အဝေဒီကိုကိုကိုရန်ကင်းအောင်လုပ်တတ်ရမယ် အဘယောကိုကိုကိုအကြောက်ကင်းအောင်လုပ်တတ်ရမေးတဲ့နော်ဘေးကင်းအောင်ရန်ကင်းအောင်အကြောက်ကင်းအောင်လှုပ်တက်မှနေတက်ထိုင်တက်ပြောတက်ဆိုတက်မှအဲ့ဒီလိုကိုပန္တိတော်ဒီဘုရားကြီးပညာရှိလို့ဆိုတာတဲ့ကိုဘုံဘုံတို့မှာစိုးရင်မှုဆိုတဲ့ဘေးဟုတ်လားอืมစိုးရင်တရားနဲ့ကြုံရင်မစိုးရင်စိုးရင်ဥမှာပဲမဟုတ်လားငိုစရာနဲ့ကြုံရင်ငိုဥမှာပဲကြောက်စရာနဲ့ကြုံရင် ကြောက်ဥမှာပဲဟုတ်လား ရန်တွေကလည်းပဲကင်းပြီလို့ဆိုနိုင်ကလားမဆိုနိုင်ဘူးစဉ်းစားကြည့်စဉ်းစားကြည့်နော်ဒီစကားလေးကိုဘုံမအလွန်သဘောကျတယ်အဲ့တော့လူတယောက်ဒီပညာတွေဘလောက်ပဲသိပါတယ်ပြောပြောတတ်ပါတယ်ပြောပြောကိုကိုကိုမှဘေးကင်းအောင်ရန်ကင်းအောင်အကြောက်ကင်းအောင်မနေတတ်ဘူးဆိုရင်သူ့ပညာရှိလို့ဆိုနိုင်မလားမဆိုနိုင်ဘူးဘာလို့ကိုကိုချမ်းသာအောင်မနေတတ်သေးဘူးပေါ့နော်ဟုတ်လားလူတိုင်းအခုလုပ်နေတဲ့အလုပ်တွေကဘေးဖြစ်ဖို့ရန်တွေနဲ့တွေးဖို့နော်တစ်ချိန်ချိန်မှာကြောက်ရဖို့အတွက်လုပ်နေတာတွေမရှိဘူးလားရှိတယ် အခုလိုဘုံဘုံတို့ဆိုကြပါစို့တရားဓမ္မကိုအာမတုဖဲနဲ့အမှတ်တမဲ့တွေနေနေတာကွာစားပြီးတော့ဘေးတွေနဲ့တွေးဖို့ရန်တွေနဲ့တွေးဖို့အကြောက်တရားတွေနဲ့တွေးဖို့နေနေရရောက်တယ်အဲ့ဒီထိမြင်ဖို့လိုတယ်ဟာအကြီးအကျယ်ဒုစရိုက်တရားတွေကိုလုံနေမှငရဲကြာကြာကြောင်းအလုပ်တွေကိုလုံနေမှဟုတ်လားဘေးတွေရန်တွေအကြောက်တရားတွေနဲ့တွေးအောင်လုပ်နေတာလို့ပြောလို့မရဘူးနော်အဲ့ဒါကတော့အဆိုးဆုံးပေါ့ဟုတ်လားမိမိရောရောပေါ်ပေါ်ဆာဆာဖြစ်တယ်လို့နေနေတဲ့အနေအထားတိုင်းဟာရောကောင်းတာတွေဖြစ်ခြင်းရဲ့အကြောင်းလားဆိုးတာတွေဖြစ်ခြင်းရဲ့အကြောင်းလား ဆိုးတာတွေဖြစ်ခြင်းရဲ့အကြောင်းပေါ့အဲ့ဒီအထိမြင်သိခြင်းနဲ့အဲ့ဒီဒေသနာလေးကိုမြင်တဲ့မှလည်းခံစားလို့ရမှာနော်ဟုတ်လားဒါကြောင့်တခါတလေဘုန်းဘုန်းတို့ကအပေါ်ယံအသည့်တွေနဲ့စကားတွေတော့အများကြီးပြောနေတာပဲဟုတ်လားဒါပေမဲ့စကားတွေအများကြီးပြောတတ်လို့ပညာရှိလို့မခေါ်ဘူးတဲ့မြတ်စွာဘုရားအလွန်ကောင်းတယ်နော်ဒီဒေသနာလေးဟုတ်လားနတေနာပဏိတောဟတိယာဝတာဘုဘာတတိဘလောက်ပြောတတ်ပြောတတ်ဘလောက်ဖဲအများကြီးပြောပြောပညာရှိအလောက်နဲ့ပညာရှိလို့မဆိုဟုတ်လား ဘေးကင်းအောင်ရန်ကင်းအောင်အကြောက်ကင်းအောင်နေတဲ့ထိုင်တဲ့လှုပ်တဲ့ကိုင်တဲ့ပြောတဲ့ဆိုတဲ့နော်ဘဝမှာအဲ့လိုသွားတတ်မှသူ့ကိုဘာလို့ခေါ်မလို့ပညာရှိလို့ခေါ်မေးတဲ့ဟုတ်လားဒါပညာရှိရဲ့တဘာဝဒီလောက်နဲ့ပြီးအောင်နော်ဒုတိယမိကွာပါတော့ဘာကြောင့်ပညာရှိကိုမြတ်စွာဘုရားပေါင်းခိုင်းရတာတော့အလွယ်ကူဆုံးဖြေရရင်တော့ပညာဓာတ်တွေကူးဆက်လာဖို့ဟုတ်လားပညာရှိတွေကကောင်းမွန်တဲ့တဘာဝတွေကိုယ်စီရောက်လာဖို့လူမိုက်နဲ့ဘာကြောင့်မပေါင်းနဲ့လို့ပြောရတာတော့ လူမိုက်ဓာတ်တွေကုမာဆိုလို့အမိုက်ဓာတ်တွေကုမာဆိုလို့ပြောခဲ့တယ်နော်အခုလည်းပဲပညာရှိနဲ့ဘာကြောင့် ပေါင်းခိုင်းတာတော့သို့သောပြောခဲ့တဲ့ကောင်းမွန်တဲ့ပညာရှိရဲ့သဘာဝမျက်နှိုးစရာကောင်းတဲ့နှစ်သက်စရာကောင်းတဲ့သဘာဝတွေပါတော့ကိုယ်တန်တန်ကူးဆက်လာဖို့ဟုတ်လားဒါကြောင့်မို့လို့ပညာရှိကိုမြတ်စွာဘုရားပေါင်းခိုင်းတာအဲ့တော့ပညာရှိတို့ရဲ့တန်ဖိုးပညာရှိနဲ့ပေါင်းသင်ရခြင်းရဲ့အကျိုးကျေးဇူးဒါတွေကိုဒေသနာတွေထဲကထုတ်နှုတ်ပြောမယ်ဆိုရင်နောက်ညပါဆက်ပြီးတော့ပြောလေရမှာပဲဟုတ်တယ်မို့လား ဟိုတရားဘယ်လိုဟောနေရတော့ဗရိတ်အုပ်ပြီးတော့ဟောနေဟုတ်လားနော်စဉ်းစားကြည့်နော်ဒီမင်္ဂလာတရားရဲ့ကျေပြန့်ပုံလေးကိုပြောတာပါဟုတ်လားအဲ့တော့ဘာကြောင့်မြတ်စွာဘုရားပညာရှိကိုပေါင်းသင်ရပေါင်းသင်ခိုင်းရတာတုံးဆိုတာနဲ့ပတ်သက်ပြီးတော့ပညာရှိတို့နဲ့ပေါင်းသင်ရခြင်းရဲ့နော်အကျိုးကျေးဇူးများပုံတန်ဖိုးကြီးပုံဒါလူတိုင်းကြားဖို့တဲ့စကားလေးတစ်ခွန်းဒီထဲမှာထည့်ပြီးတော့နော်မှတ်စေခြင်းနဲ့အဲ့ဒါပါတော့တခါတုန်းကရှင်အနန္ဒာကမြတ်စွာဘုရားကိုတွားလျှောက်တယ်သူတွေးမိတာလေးတစ်ခုမြတ်စွာဘုရားတဲ့ကလျာဏမိတ်တ ပညာရှိသူတော်ကောင်းတို့နဲ့မိကောင်းဆွေကောင်းတွေနဲ့ပေါင်းရတာများအလွန်ကောင်းတယ်ဗျာဗြဟ္မစရိယမြတ်သောအကျင့်ရဲ့တဝက်ဟာအလိုလိုပြီးကြီးသွားလိမ့်မယ်ကိုတဝက်ပဲလောက်ရမယ်ဟုတ်လားကလျာဏမိတ်တာတဲ့အဲ့ဒီကြတော့အဲ့လိုလေးသုံးတယ်ဟုတ်လားမိကောင်းဆွေကောင်းနော်ပညာရှိသူတော်ကောင်းတွေနဲ့ပေါင်းသင်ရတဲ့သဘောမြတ်သောအကျင့်ရဲ့နော်တဝက်ဟာအလိုလိုပြီးကြီးသွားမယ်တဲ့အဲ့တော့မြတ်စွာဘုရားအနန္တအဲ့လိုမပြောနဲ့တဲ့ဟောနှခွန်းတောင်ဆက်ပြီးတော့တားတယ်တဲ့ ကလျာဏမိတ်တမိကောင်းရွှေကောင်းနဲ့ပေါင်းအသင်းရပြီပညာရှိသူတော်ကောင်းတွေနဲ့ပေါင်းသင်းရပြီဆိုရင်အဲ့ဒီဗြဟ္မစရိယတစ်ခုလုံးပြီးတယ်တဲ့အကုန်လုံးပြီးကြီးတယ်တဲ့လွန်လာရင်လားလို့ထင်စရာရှိရဲ့နော်အဲ့ဒါကိုမြတ်စွာဘုရားသူ့စကားကိုနော်ဘလို့တက်တည်ပြပြီးတော့မြတ်စွာဘုရားဆက်ဟောတော့အနန္နာတဲ့ငါဘုရားကြီးဟူသောမိတ်ဆွေကောင်းနဲ့ပေါင်းရသင်းရလို့တင်တို့ဟာလွတ်မြောက်နိုင်ခဲ့တဲ့ဇာတိစရာမရဏဒီဒုက္ခကန္တာရတွေကနေလွတ်မြောက်ခွင့်ရကြတာမဟုတ်လားတဲ့ဟောစဉ်းစားကြည့်နော် တကယ်ဘုံဘုံတို့ဒုက္ခတွေလွတ်သွားတာဘုစုရောင်လွတ်တာတော့မြတ်စွာဘုရားတည်းဟူသောမိကောင်းဆွေကောင်းနဲ့ပေါင်းရလို့လွတ်ရတာဟုတ်တယ်မဟုတ်လားလွတ်ရလွတ်ကြောင်းလွတ်တွေကိုလုံနိုင်တာဒါဘုံဘုံတို့ဒါကတော့ဒီနာလူတွေအခုတော့မလွတ်တော့မလွတ်သေးဘူးပေါ့ဟုတ်လားလွတ်ရလွတ်ကြောင်းအလွတ်တွေကဘာဆိုတော့မသိရဘူးလားသိရတယ်အဲ့တော့ပြောရင်တာဘာတော့နော်ဒီပညာရှိသူတော်ကောင်းတွေနဲ့ပေါင်းရတယ်ဆိုတာမြတ်သောအကျင့်အားလုံးကိုပြီးစည်းစေတယ်ဆိုတဲ့မြတ်စွာဘုရားရဲ့စကားတော်လေးဟုတ်လားဒုက္ခအလုံးကလွတ်မြောက်ဖို့အတွက်နော်ပညာရှိသူတော်ကောင်းရဲ့ နော်အရေးပါပုံလေးကိုမြင်ဖို့ဒါကိုဥစွာပြောတယ်ဟုတ်လားဆက်ပြီးတော့ပညာရှိသူတော်ကောင်းတို့နဲ့ပေါင်းသင်ရခြင်းရဲ့နော်တန်ဖိုးတနည်းအားဖြင့်ကလျာဏမိတ်တာရဲ့အကျိုးကျေးဇူးအဲ့ဒါကိုဘုန်းတို့သုတ်တန်တပုတ်ကို ထုတ်ပြီးတော့ပြောမယ်အင်းဒါတော်တော်ပြောစရာကောင်းတယ်ပေါ့နော်အလွန်ပေါ်လွင်ထင်ရှားတယ်ပေါ့အဲ့ဒါဘာလဲဆိုတော့ဘုန်းတို့မေဂိယသုတ်တန်ဆိုတာရှိတယ်အင်္ဂုတ္တအဲ့ဒီတော့နဝကနိပတ်ထဲမှာဒီမေဂိယအကြောင်းကိုလူတိုင်းတော်တော်များများကြားဥပါတယ် နော် तू อ่ะစွန့်ခံသွားရင်းနဲ့မြတ်စွာဘုရားကိုအဲ့တုန်းက तू อ่ะပစ္စသမဏပေါ့ပြုစုတဲ့ယဟန်ရှင်အနန္ဒာလိုမျိုးပေါ့ဟုတ်လားအဲ့တော့ဒီနေ့တော့စွန့်ခံပြန်လာရင်းနဲ့မြစ်ဘေးရတေရတော်အုပ်လေးရတိတ်ဆေးပြီးတော့လှသားရနေအဲ့ကိုသွားလို့ तू တရားအထုတ်ခြင်းမြတ်စွာဘုရားဒီခွန်တောင်းတော့မြတ်စွာဘုရား तू ဘလို့တွေဖြစ်လာမှာဆိုတော့မြင်လို့မို့ငါအခုတပါးတည်းရှိသေးတယ်နောက်ထပ်ငါခိုင်းစရာစီစရာနောက်ထပ်တပါးရောက်မလာမချင်းစောင့်မအောင်မရဘူးနောက်ထပ်ထပ်ပြီးတော့တောင်းပန်တယ် မြတ်စွာဘုရားထပ်တားတယ်ထပ်ပြီးတော့သူကခွင့်တောင်းတယ်မြတ်စွာဘုရားထပ်တားတယ်ထပ်တားတော့သူဘာပြောလဲဆိုမြတ်စွာဘုရားတရားတွေအကုန်သိပြီးတော့ချမ်းသာသွားပြီးဒုက္ခတွေအကုန်ဖြတ်စည်းပြီးသွားပြီပေါ့နော်သူကဘာမှမလုပ်ရသေးဘူးပေါ့ဒါကြောင့်သူတရားအထုတ်ချင်တာမတားပါနဲ့ပေါ့မြတ်စွာဘုရားတော့အလုပ်တွေပြီးသွားပြီသူကတော့ဘာမှအလုပ်မပြီးသေးဘူးဒါကြောင့်သူသွားလုပ်ပေးရစီပေါ့အဲ့လိုမြတ်စွာဘုရားအင်းအဲ့လိုပြောပြီးတော့တောင်းဆိုနေမှာတော့ငါဘာတက်နိုင်မလို့ဆိုခွန့်လွတ်လိုက်ရတာပေါ့နော်အဲ့ဒါသွားရောအဲ့ဒီတရေတော်တဲ့ကိုအဲ့တပါးတည်းသွားအထုတ် အရင်ဘုန်းကသူအဲ့ဒီနေရာမှာရှင်ဘရင်ဖြစ်ခဲ့တယ်လို့ဆိုတယ်အဲ့ဒီဓာတ်တွေကလာပြီးတော့ရိုက်ခတ်တယ်အံ့ဩစရာကြီးသိလားအဲ့တော့သူ့စီကူထဲမှာသူကဘရင်ကြီးဖြစ်လို့တယ်ဟုတ်လားကြောက်ဖြာကြီးကလည်းပဲနန်းတော်ကြီးဖြစ်လို့ဟုတ်လားပလင်ကြီးဖြစ်လို့အဘေးမှာလည်းပဲမောင်မမိတ်တန်းနေနဲ့အာစီကူတွေတဲ့နေပေါ့လားဒါပေမဲ့သူလုံးမဲ့အလုံးနဲ့တော့စီကူတွေကဘာဖြစ်လဲလွဲနေတာပေါ့တဲ့နေတာမို့လွဲနေတာဟုတ်လားအဲ့ဒါနဲ့သူတတိရတော့ဟာအံ့ဩတယ်ကြည်သန်းငါယုံကြည်မှုနဲ့ယဟန်ဖြစ်ခဲ့ပြန်ပြုခဲ့တာပေါ့နော် အစားအချောင်တော့ငါသာသနာ့ဘောင်ဝင်လာတာပေါ့ငါမှယုံကြည်မှုနဲ့ငါယဟန်ပြုလာတာပေါ့အဲ့ဒါအခုငါမှဒီမှာယုံညံ့တဲ့ကာမဝိတ္တဗျာပဒဝိတ္တဝိညာဝိတ္တတွေဖြစ်နေတယ်ဆိုပြီးတော့ဘလို့မှတရားလုပ်လို့မရဘူးအဲ့ဒါမြတ်စွာဘုရားကြီးပြန်ရောက်သွားတယ်အဲ့ဒါကိုမြင်လို့မြတ်စွာဘုရားသူ့ကိုတားတာတားလို့မရဘူးဆိုတာလည်းသိတယ်ဒါပေမဲ့ပြန်လာတဲ့အခါကျတော့အဲမင်းငါတားသားပဲဆိုတာမျိုးလည်းပြောလို့ရတာပေါ့ဟုတ်လားအဲ့ဒါမြတ်စွာဘုရားကြီးရောက်တော့မြတ်စွာဘုရားသူ့ကိုတရားဟောတယ်အဲ့ဒီဟောတဲ့တရားကဒီပညာရှိသူတော်ကောင်းတို့နဲ့ပေါင်းသင်ရခြင်းရဲ့ အကျိုးကျေးဇူးကိုအလွန်ထင်ရှားစေတဲ့အကြောင်းအရာလေးပါလာတယ်။အဲ့ဒီမှာမြတ်စွာဘုရားပါဟောလို့ဆိုတော့မေဂိယတဲ့စေတောဝိမု ക്തി စေတောဝိမု ക്തി ဆိုတာစိတ်ကကိလေသာကလွတ်မြောက်သွားတဲ့အခြေအနေတစ်ခုပေါ့။အရတမေအရတဖို့လို့နားလည်ဖို့လို့ယန္တာဖြစ်တဲ့စိတ်အနေထားလို့တာမန်အဖြစ်အဲ့လိုနားလည်စေခြင်းနဲ့ဟုတ်လား။စေတောဝိမု ക്തി စိတ်ကကိလေသာကနေလွတ်သွားတယ်ပေါ့။ဘုံဘုံတို့စိတ်တွေကကိလေသာကမလွတ်သေးဘူးကိလေသာအပြည့်အဝမလွတ်တာတော့အုပ်ချုပ်ထားတာပေါ့ဟုတ်လား။ အဲ့ဒီစေတောဝိမု ക്തി စိတ်ကကိလေသာကလွတ်မြောက်မှုဆိုတဲ့အနေအထားလေးရင့်ကျက်သွားဖို့အတွက်တရား၅မျိုးလိုတယ်တဲ့ဆိုလိုတာကစိတ်ကကိလေသာနဲ့လွတ်မြောက်သွားတဲ့အနေအထားမျိုးလေးတဖြည်းဖြည်းနဲ့ရင့်ကျက်သွားခြင်းနဲ့ဆိုလို့ရှိရင်ဘုန်းဘုန်းတို့မှာအဲ့ဒီရင့်ကျက်မှုမရှိသေးဘူးပေါ့ဟုတ်လားအဲ့ဒါရင့်ကျက်ခြင်းနဲ့ဆိုရင်ဘာလုပ်ရမှာတော့တရား၅မျိုးလိုတယ်တဲ့အဲ့ဒါနံပါတ်1ပါအောင်ဆိုနံပါတ်1ကလျာဏမိတ်တာနံပါတ်2ကကိုချင်းတီလာတဲ့တခြားမှတ်နော်အဲနံပါတ်3ကစကားကောင်းကို ချမ်းချမ်းသာသာလွယ်လွယ်ကူကူပြည့်ပြည့်စုံစုံကြားခွင့်ရခြင်းတဲ့နံပါတ်၄ကဝရိယအကုသိုလ်မဖြစ်အောင်ကုသိုလ်ဖြစ်အောင်ကြိုးစားတဲ့ဝရိယနံပါတ်၅ကဖြစ်ချင်းပြချင်းကိုထိုးထွင်းပြီးတော့သိနိုင်မြင်နိုင်တဲ့ယုံ nant တရားတွေကိုအနိစ္စဒုက္ခအနတ္တကောင်းကောင်းသိနိုင်မြင်နိုင်တဲ့ပညာတဲ့၅မျိုးနော်စေတောဝိမု ക്തി စိတ်ရဲ့ကိလေသာကလွတ်မြောက်မှုအဲ့ဒီအနေအထားလေးရင့်ကျက်သွားခြင်းနဲ့ဆိုရင် ဆိုကြပါစို့တစ်သီးလေးတွေနဲ့ရှင်လို့တွေးကြည့်တစ်သီးလေးတွေနှုတ်နေတယ်ဆိုလို့ရှင်နော်တရသီးလေးတွေနှုတ်နေတယ်ဆိုရင်တရသီးရဲ့အရာသာအပြည့်အဝပေါ်မလားပေါ်ဒီကောင်ဆိုမရင်သေးဘူးနှုတ်နှုတ်လေးရှိသေးတယ်ဟုတ်လားရင်တာတော့တော်တော်ကြီးကိုရင်ပြီးတော့ဟောအညာကျွေးကြလာအောင်ရင်မှတရသီးကပိုးချိုမယ်ဟုတ်လားရှင့်ကြက်သွားတယ်ရင်တယ်ကြက်တယ်နှလုံးပေါင်းတာနော်ဗမာစကားလေးမျက်နှိုးစရာလေးရင်တာကတစ်သီးတွေကိုကြီးညှွှန်းလို့ရတယ်ဟုတ်လားကြက်တာကတော့ဘယ်လိုပြောလဲထမင်းချက်နေတဲ့လူတွေမှတ်မိဘူးလားပါတော့ထမင်းကြက် ထမင်းမကြက်ဘူးဟင်းကမကြက်ဘူးဆိုစားလို့ရမလားကြက်သွားမှလေချက်ပြီးဟေ့ဆိုရင်တော့ကြက်မှပေါ့နော်နော်အသီးတွေသီးပြီဆိုရင်လည်းရင့်မှပေါ့ဟိုလားတချို့ကလည်းနုနုလေးကိုလည်းပဲအမျက်တနို့ဆွတ်တဲ့အားလည်းရှိတော့ရှိတာပေါ့ဟုတ်လားအဲ့တော့ရင့်ကြက်တယ်ဆိုတာလေးကိုပြောတာပါအဲ့တော့ကိုယ့်ရဲ့ဒီစေတဝိမု ക്തി ရင့်ကြက်ဖို့အတွက်တရားဘယ်နှမျိုးလို့တော့၅မျိုးတဲ့ကလျာဏမိတ်တမိကောင်းဆွေကောင်းရှိရမယ်ကိုချင်းသီလဖြူစင်ရမယ် စကားကောင်းကိုကြားရမယ်တဲ့အဲ့ဒီစကားကောင်းကြားမှာကိုစကား10မျိုးတော်မျိုးဆိုပြဟောတယ်ဟုတ်လားစကားကောင်းကိုချမ်းချမ်းသာသာကြားခွင့်ရှိရမယ်စိတ်ရင့်ကျက်ခြင်းလို့ရှိရင်စကားကောင်းကိုချမ်းချမ်းသာသာကြားခွင့်ရှိရမယ်မိတ်ဆွေကောင်းရှိရမယ်ကိုချင်းသီလဖြူစင်ရမယ်စကားကောင်းကိုချမ်းချမ်းသာသာကြားခွင့်ရှိရမယ်စကားကောင်း10မျိုးတဲ့အပိဿကထာအလိုနှဲမှုနဲ့ဆက်တဲ့စကားလောဘတက်စီတဲ့စကားမျိုးမကြားစေနဲ့ဟုတ်လားဟိုမရှိလဲဖြစ်ပါတယ်ဆိုတာမျိုးကိုကြားဖို့လိုတယ်ဟုတ်လား အလိုနည်းတဲ့စကားအလိုကြီးတဲ့စကားမျိုးမဖြစ်စေရဘူးနော်ပြပါတော့ရောင်ရဲမှုနဲ့ဆက်တဲ့စကားတန်တုဋ္ဌိကတအဲတော့မှမပြီးနိုင်မဆုံးနိုင်ဟာခြီတက်နေတာမျိုးမဖြစ်သေးနဲ့ရောင်ရဲမှုရှိရမယ်ပေါ့ဟုတ်လားပြီးတော့ပါတော့ပဝိဝေကကထာစိတ်ငြိမ်မှုနဲ့ဆက်ဆက်တဲ့စကားတယောက်တည်းနေဖို့တစိတ်ထဲထားဖို့ဟုတ်လားပြီးတော့ပါတော့အတန်တက်ကကထာမယောနှုံးမှုနဲ့ဆက်ဆက်တဲ့စကားဟာဟိုလူနဲ့လည်းအပေါင်းအသင်းဟာဒီလူလည်းပဲတန်ရောစင်မပြတ် ဟာဆက်ဆက်မှုတွေအရမ်းများနေရင်ဘယ်လိုရင်းတန်းတန်းဘယ်သွားနိုင်မလို့ဟုတ်လားအတန်တကကထာတဲ့နောက်ဝိရိယဓမ္မကထာမကောင်းတာမလုပ်ဖို့ကောင်းတာလုပ်ဖြစ်ဖို့နောက်ကြိုးစားမှုနဲ့ပတ်သက်တဲ့တိုက်တွန်းတဲ့စကားဟုတ်လားငါမျိုးရှိသွားပြီနော်နောက်သီလကထာသမာဓိကထာပညာကထာဒါသိတယ်နော်ဝိမု ക്തി တဲ့လွတ်မြောက်မှုမဲ့ညာဝိမု ക്തി ညာနာတဒနာနော်လွတ်မြောက်မှုဟိုသိတဲ့ပြန်သိတဲ့ညာပေါ့နော်စကားပြန်နှမျိုးတော့10မျိုးအဲ့ဒါကိုချမ်းချမ်းသာသာကိုကြားကျင်တဲ့အချိန်မှာ နော်ကြားလို့ရတဲ့အနေအထားမျိုးရှိရမယ်စိတ်ကလေးရင်းကျက်ခြင်းလို့ရှိရဟုတ်လားပြီးရင်ပါတော့ဝရိယရဲ့ပညာရဲ့တရား၅မျိုးအဲ့ဒါကိုမြတ်စွာဘုရားအဆုံးသက်လေးဘလို့ပြောတော့ဆိုတော့မိဂိယာတဲ့အဲ့ဒီကလျာဏမိတ်တာနံပါတ်1အင်္ဂါယတ္တာပြည့်စုံမယ်ဆိုလို့ရှိကိုချင်းတီလာလည်းပြည့်စုံသွားလိမ့်မယ်တဲ့ကလျာဏမိတ်တာရှိရင်နံပါတ်2စကားကောင်းကိုလည်းလွယ်လွယ်ကူကူကြားလိမ့်မယ်တဲ့ ကလျာဏမိတ်တာနံပါတ်1အင်္ဂါလာပြည့်စုံမယ်ဆိုရင်လုံလဝရိယလည်းထက်သန်လာလိမ့်မယ်နောက်နံပါတ်5ဖြစ်တဲ့ပညာတရားလည်းပဲထက်မြက်လာလိမ့်မယ်တဲ့အဲအဲ့တော့နံပါတ်1အင်္ဂါရက်ကိုပဲမြတ်စွာဘုရားဘာလို့တော့ဦးစားပေးပြီးတော့ပြောတာသူရှိလို့ရှိရင်နောက်၄ခုကအလိုလိုလိုက်လာမယ်ပေါ့အဲ့တော့ဘုန်းဘုန်းတို့ဒီပညာရှိသူတော်ကောင်းနဲ့ပေါင်းသင်ဖို့ပဏိတာနိစ္စသေဝနာဆိုတာကိုဒါလေးနဲ့ရှင်းပြီးတော့တွေးစီခြင်းဟုတ်လားငါတို့ပညာရှိသူတော်ကောင်းနဲ့ပေါင်းရလို့ရှိရင်သီလတွေလည်းပို့ပြီးတော့ဖြူရှင်လာလိမ့်မယ်။ နော်ကောင်းမွန်တဲ့စကားတွေကိုလည်းပို့ပြီးတော့ကြားခွင့်ရလိမ့်မယ်ဟုတ်လားကောင်းမွန်တဲ့စကားလည်းပါလေပို့ပြီးတော့ကြားခွင့်ရလိမ့်မယ်အင်းဝိရိယတွေလည်းထက်သန်လာလိမ့်မယ်နော်ပညာတွေလည်းပို့ပြီးတော့ထက်သန်လာလိမ့်မယ်အဲ့ဒီလိုမျိုးနော်ဒီကလျာဏမိတ်တရဲ့တန်ဖို့မြတ်စွာဘုရားဟောထားတာဒါလေးကိုဘုံဘုံပြောပြရနော်အဲ့ဒါပါတော့မေဂိယတုတ်တအင်းအဲ့ဒါလို့ဆိုလို့ရှိရင်ဘုံဘုံတို့တရားကတဖြည်းဖြည်းနဲ့နေကုန်းပိုင်းရောက်တော့မယ်ဟုတ်လား ပညာရှိဆိုတာဘာလဲပြောခဲ့ပြီနော်အကျေတံဝန်အများကြီးပဲအကြောင်းအရာတွေနော်ဘာကြောင့်ပညာရှိကိုပေါင်းသင်သင့်တယ်လဲပညာရှိတို့နဲ့ပေါင်းသင်ရခြင်းရဲ့တန်ဖိုးအကျင့်မြတ်ရဲ့အားလုံးကိုပြီးစည်းစေနိုင်တယ်ဒါပထမပိုင်းလေးပြောလိုက်တယ်နော်အခုပြောတာပါတော့ပညာရှိသူတော်ကောင်းတို့နဲ့သာပေါင်းရမယ်ဆိုရင်ကိုချင်းတီလာလည်းဖြူရှင်ပဲစကားကောင်းတွေလည်းချမ်းချမ်းသာသာကြားရမယ်ဝိရိယတွေလည်းထက်သန်လာမယ်ပညာတွေလည်းထက်မြက်သွားမယ်စိတ်ကလေးရင့်ကျက်မှုကိုအထောက်အကူပြုမဲ့အရာတွေအကုန်လုံးပြည့်စုံသွားမယ်လို့ပြောတာဟုတ်လားအင်းအဲ့လိုဆိုလို့ရှိရင် ဒီပေါင်းဖို့သင်ဖို့ကိစ္စမှာ လောကကြီးဟာဘုံရေလူမိုက်တွေပဲများကြတာပညာရှိဆိုတာရှားမှရှားပါလားဘယ်သူ့ကိုပေါင်းလို့ပေါင်းအောင်မတော့မသိဘူးလို့တချို့ပြောကြတာရှိတယ်အဲ့ဒါမြတ်စွာဘုရားတိုက်ရိုက်ပြောထားတာရှိတယ်နော်စရင်စေနာတိကိစေယတေယံတရိတမတနောဧကစရိယံဒလံကရိယာကရိတာနတ္ထိပါလေတဟယတာကိုထက်သားတဲ့လူကိုနဲ့ဒန်းတူကိုမတွေ့ဘူးဆိုရင်တယောက်တည်းသာဆွေးသွေးမြဲမြဲနေပါတဲ့ကြင့်ပြီးတော့နေပါလူမိုက်မှာပေါင်းသင်းစရာအကြောင်းဘာမှမရှိဘူးတဲ့ ပေါင်းတင်းစရာမရှိလို့လူမိုက်နဲ့ပေါင်းမယ်လို့တော့သွားမစင်းသားနဲ့ပေါ့ပေါင်းစရာမရှိရင်ဗါတဲ့တော့တယောက်တည်းပဲနေတဲ့ဧကစရိယံဒန်လန်ကြည်တာတဲ့တကားလေးဧကစရိယံတယောက်တည်းကျင့်တာကိုဒန်လန်ဆွဆွမြင်းမြဲမပြင်းနဲ့ပြင်းလဲပေးပြီးတော့ဟုတ်လားတယောက်တည်းနေတာကိုပဲဆွဆွမြင်းမြဲဘာလို့လဲတော့ကျင့်တယ်နော်ကိုနဲ့ဒန်းတို့ကိုထက်သားတာမရှိဘူးဆိုရင်တဲ့စရင်စေနာရိကိစီကတေယံတရိတာမတနောကိုထက်မြင့်မြတ်တာကိုနဲ့ဒန်းတို့ဒါမရနိုင်ဘူးဆိုရင်တော့တယောက်တည်းပဲနေလိုက်တဲ့နတ္ထိပါလေတဟာယတာ လူမိုက်မှာပေါင်းတင်းစရာအကြောင်းဘာမှမရှိဘူးတဲ့သူနဲ့ပေါင်းတော့တော့ဆွတ်ယုတ်သွားမှာပဲရှိတယ်တယောက်ထဲနေတာမှတော်သေးတယ်လို့ပြောတာလောက်ကောင်းတော့ဟုတ်လားနောက်ထပ်ဆက်ပြီးတော့ဗာပြောရင်တော့ကြံတဲ့အချိန်လေးမှာဟောရောင်းမနဲ့ရှာဆိုပြီးတော့ဥမာပေးထားတဲ့စကားလေးကြားဘူးကြတယ်နော်ဓမ္မပဒပါဠိတော်ထဲမှာလေဟုတ်လားဗာပြောတော့ဒါလည်းပဲပညာရှိသူတော်ကောင်းတို့နဲ့ပေါင်းသင်ခြင်းနဲ့ပတ်သက်ပြီးတော့ပြောစရာကောင်းတဲ့အကြောင်းအရာတစ်ခုပေါ့ယာဝဇီဝံပိစေပါလောပန္တိတံပြိရူပတတိတဲ့ နာသောဓမ္မဝိဇာဏတိဓဗ္ဗိတုပရတန်ယထာနော်ပင်ကိုအတိညာမရှိတဲ့ပုံကိုယ်တွေဟာပညာရှိသူတော်ကောင်းတွေနဲ့တသက်လုံးပေါင်းသင်းမှီဝဲရှိကပ်ပြီးတော့နေပါတော့လဲပဲသူတော်ကောင်းတရားကို तू မသိဘူးတဲ့ပင်ကိုအတိညာမရှိလို့ဘာနဲ့တူလဲဆိုရင်ဓဗ္ဗိတုပရတန်ယထာအမြဲတမ်းဟင်းဝဲထဲမှာဟင်းမွေနေတဲ့ရောင်မနဲ့တူတယ်ရောင်မဟင်းရရတာကိုသိလားနေတာတော့ तू လောက်နေတာမရှိဘူးလေအချိုးနဲ့တွေ့လဲအချက်လဲ तू နဲ့မှွေတယ်အချိုးနဲ့ချက်လဲ तू နဲ့မှွေတယ် ဟုတ်လားမြတ်စွာဘုရားဟောပုံလေးနော်ဒါကြောင့်ပညာရှိသူတော်ကောင်းတွေပေါင်းတဲ့အခါမှာတရားကိုသိဖို့အတွက်ကိုကပင်ကိုမရှိဖို့လို့တော့ဉာဏ်ရှိဖို့လည်းကိုယ့်ရဲ့ဉာဏ်ကိုလည်းပဲထက်မြင့်အောင်လုပ်ဖို့မလိုဘူးလားလိုတယ်မုဟုဒမပိစီဝิญญုပန္တိတံပြည့်ရူပတတိခိပ္ပံဓမ္မဝိဇာနတိဇိဝသူပရတံယထာပင်ကိုဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေကပညာရှိသူတော်ကောင်းတွေတခဏမြတ်ပေါင်းသင်းရတော်လည်းပဲတရားကိုသူသိသွားတယ်တဲ့ဥပမာရှာလိုပဲတဲ့ဟင်းရဲ့အရာတာကို ရှာသိဖို့အတွက်အချိန်ကြာကြီးမစွန့်အောင်ဘူးအခုတင်လိုက်တာနဲ့အခုတန်းပြီးတော့သိတယ်ဟုတ်လားဒါကြောင့်မို့ပညာရှိသူတော်ကောင်းနဲ့ပေါင်းတဲ့အခါမှာပညာရှိသူတော်ကောင်းတယောက်ဖြစ်ဖို့အတွက်ကိုယ့်ရဲ့ဓာတ်ခံလေးတွေနော်ကောင်းဖို့လိုတယ်မကောင်းသေးရင်လည်းပြင်ဖို့လိုတယ်ကိုကိုကိုဘာလုပ်ဖို့လိုတော့ပြင်ဆင်ဖို့လိုတယ်ဟုတ်တယ်မဟုတ်လားဒါလေးကိုပြောတာနော်ဒါကြောင့်ပညာရှိသူတော်ကောင်းနဲ့ပေါင်းရမယ်ဆိုတဲ့ဒီမင်္ဂလာလေးနဲ့ဆက်ဆက်ပြီးတော့တွေးစရာလေးနော်ရောင်းမလိုလူမဖြစ်ဖို့လည်းလိုသေးတယ် လျာလိုလူဖြစ်ဖို့လည်းပဲလူသေးတယ်ဆိုတာလေးကိုလည်းပဲမြတ်စွာဘုရားအလိုတော်ကြနားလည်ဖို့မရှိဘူးလားရှိတယ်အဲ့လို့ရှိရင်ဏိကုံးကျုပ်ဘုံတို့တနားရှိတော့မှာနော်ဏိကုံးကျုပ်ဘာပြောမလို့ပညာရှိနဲ့ပေါင်းရမယ်ဆိုတဲ့စကားမှာပညာရှိရဲ့အဓိပ္ပာယ်တွေပြောခဲ့တယ်ပေါင်းတင်လို့အကျိုးရှိတာတွေကိုပြောခဲ့တယ်ဟုတ်လားအဲ့လို့ဆိုပညာရှိဆိုတာဘာလဲနော်လူရင်းလေးပြောရရင်လူနဲ့အမှန်တိမှုနဲ့ပေါင်းမိတဲ့အခါပညာရှိလို့ခေါ်လိုက်တာပဲ ဟုတ်လားကောင်းမြတ်တဲ့သဘောတွေအမှန်သိတဲ့သဘောတွေနဲ့လူနဲ့ပေါင်းလိုက်တဲ့အခါမှာအဲ့ဒီလူကိုပညာရှိပေါ့နော်အမှားသိတွေနဲ့ယုံညံ့မှုတွေနဲ့ပေါင်းရင်အဲ့ဒီလူကိုဘာလို့ခေါ်တော့လူမိုက်လို့ခေါ်လိုက်တာပဲဟုတ်လားအဲ့တော့လူနဲ့အသိဉာဏ်နဲ့ပေါင်းလိုက်တော့ပညာရှိဖြစ်သွားတာလူနဲ့မိုက်မဲမှုနဲ့ပေါင်းလိုက်တော့လူမိုက်ဖြစ်သွားတာဒါကြောင့်အဲ့ဒီလူမိုက်ကိုမပေါင်းရဘူးဆိုတဲ့မင်္ဂလာတော်ကပါပြောခဲ့တော့လူမိုက်ကိုမပေါင်းဖို့လိုသလိုမိုက်ရှည်တတ်တဲ့လူမိုက်ဖြစ်စေတတ်တဲ့အမိုက်ဓာတ်တွေနဲ့လည်း မပေါင်းဖို့လိုသေးတယ်ဆိုတာလေးကိုတွေးမိဖို့အဲ့ဒါမပြောခဲ့ဘူးလားပြောခဲ့တယ်အခုလည်းပဲဘုန်းဘုန်းတို့ပညာရှိသူတော်ကောင်းကိုနော်ပေါင်းသင်းဖို့လိုသလိုပညာရှိသူတော်ကောင်းဖြစ်စေတတ်တဲ့ကောင်းတဲ့ဓာတ်တွေအတိဓာတ်တွေအမြင်ဓာတ်တွေအလိမ္မာဓာတ်တွေလေ့လာရမယ်လိုက်စားရမယ်ဟုတ်လားအဲ့ဒါတွေနဲ့လည်းဘာလို့ဖို့လိုတော့ပေါင်းဖို့လိုတယ်ဟုတ်လားပညာရှိနဲ့ပေါင်းလို့ပညာရှိဖြစ်ဖို့ဆိုတာအချိန်တစ်ခုစောင့်ရသေးတယ်ဟုတ်လားပညာဓာတ်တွေနဲ့ပေါင်းလိုက်မယ်ဆိုရင်တော့တန်းပြီးတော့ကိုယ်ဘာဖြစ်သွားမှာတော့ပညာရှိဖြစ်မယ်ပေါ့အဲ့လိုပြောလို့ဟာ ပညာရှိနဲ့ပေါင်းရမယ်ဆိုတဲ့ဒေသနာကိုဘုံဘုံတို့ကကြော်လွန်ပြီးတော့ပြောနေတာမျိုးမဟုတ်ဘူးနော်ဒါငယ်ရွယ်တဲ့အရွယ်ကစပြီးတော့ဒီပေါင်းသင်းချင်းရဲ့အကျိုးကျေးဇူးတွေဒါအများကြီးပြောရတာပဲလူဆိုတာနော်အတူခိုးတဲ့တရားပါဟုတ်လားကောင်းတာလည်းတူခိုးမကောင်းတာလည်းတူခိုးနော်အဲဒါကြောင့်မလို့မပေါင်းသင်းဖို့လည်းပဲအရေးကြီးလို့တယ်ဒါပေမဲ့ဒါလေးနဲ့ဆက်ဆက်ပြီးတော့ထပ်ပြီးတော့မြင်စေချင်တာပါတော့ကောင်းစီတတ်တဲ့ဓာတ်တဘာဝတွေနဲ့ပေါင်းဖို့လည်းလိုတယ်ဆိုတာလေးပေါ့သဘောပေါက်လားမသိပါဘူး လူနဲ့အသိဉာဏ်နဲ့ပေါင်းလို့ပညာရှိဖြစ်ရတယ်ဟုတ်လားအဲ့လိုဆိုရင်ကိုကအသိဉာဏ်နဲ့ပေါင်းလိုက်မယ်ဆိုရင်ကိုလည်းဘာဖြစ်သွားမှာလို့ပညာရှိဖြစ်မယ်ဒါကြောင့်ပညာရှိသူတော်ကောင်းနဲ့ပေါင်းဖို့အလွန်အရေးကြီးလိုအပ်တယ်လို့ဟုတ်လားပညာရှိစေတတ်တဲ့အရေးအသွေးတွေနဲ့ပေါင်းသင်းဖို့ရောမလိုဘူးလားအဲ့ဒါတွေကိုတန်တန်ဖြစ်ဖို့ရောအရေးမကြီးဘူးလားอืมအပြင်ဘက်ကပညာရှိနဲ့ပေါင်းဖို့လို့အတွင်းရလည်းပဲကောင်းတဲ့ဓာတ်တွေဖြစ်အောင်ပေါင်းသင်းခြင်းနဲ့ဒါတင်စားပြီးတော့ပြောတာပေါ့ဟုတ်လားအင်းအဲ့ဒါဆိုလို့ရှိရင်ဘုန်းဘုန်းတို့ပညာရှိနဲ့လည်းပေါင်း အတိညာနဲ့လဲပေါင်းဆိုတဲ့အတိပဲကိုပြောပြတာနော်အဲ့လိုဆိုရင်တော့တရားကနည်းနည်းတောင်ရှည်သွားပြီဟုတ်လား45မိနစ်ကတော့မဖြစ်နိုင်ဘူးနဲ့တွေ့နော်အဲ့တော့ဘုန်းဘုန်းတို့အခုမင်္ဂလာတရားနှစ်ပါးပြီးသွားပြီပေါ့ဟုတ်လားနောက်နေ့နောက်နေ့တွေမှာဒါဆက်ပြီးတော့တချို့ညတွေလည်းပဲတပါးချင်းသွားမယ်ပေါ့နော်အာပြောတယ်ကနည်းနည်းလေးနည်းမဲ့မင်္ဂလာလေးဆိုရင်လည်းနှစ်ပါးတွဲလောက်သွားကြမယ်ပေါ့ဟုတ်လားအနည်းဆုံးတော့ည20ကျော်လောက်တော့ဟောရလိမ့်မယ်လို့ထင်တယ်နော် တော့ဒါဒီကနေ့နော်မင်္ဂလာတရားတော်အပိုင်းနှစ်ပေါ့ဟုတ်လားပန္တိတာနိသသေဝနာပညာရှိသူတော်ကောင်းကိုပေါင်းသင်းမိဝဲဆက်ဆံခြင်းသည်မင်္ဂလာပညာရှိဆိုတာဘာလဲအကျေတုံးပြောခဲ့တယ်။ဘာကြောင့်ပေါင်းသင်းဆက်ဆံတင်တယ်လဲသူ့ရဲ့ကောင်းကျိုးချမ်းသာတွေကိုအများကြီးပြောခဲ့တယ်။အဲဒီကုန်းချုပ်ပါပြောတော့ပေါင်းစရာမရှိဘူးဆိုရင်တော့တယောက်တည်းပဲနေလိုက်ပါလူမိုက်မှာတော့ပေါင်းစရာအကြောင်းဘာမှမရှိဘူးเนาะရောင်းမလို့မဖြစ်ဖို့လှရလို့ဖြစ်ဖို့လည်းလိုတယ် ပညာရှိနဲ့ပေါင်းဖို့လိုသလိုပညာရှိဖြစ်စေတတ်တဲ့ကောင်းမွန်တဲ့เนาะဓာတ်တဘာဝတွေနဲ့လည်းပဲဘာလို့လိုတော့ပေါင်းဖို့လိုတယ်ဓာတ်တဘာဝတွေဖြစ်ဖို့လည်းပဲလိုတယ်ဆိုတာလေးကိုဒါဒီနေ့ပြောတဲ့စကားအလုံးအနှစ်ချုပ်เนาะဒါကြောင့်ပညာရှိသူတော်ကောင်းတို့နဲ့ပေါင်းပြီးတော့เนาะမင်္ဂလာတရားတွေနဲ့ပြည့်ဝကြတဲ့เนาะမင်္ဂလာရှိကြတဲ့မင်္ဂလာရှိသဖြင့်เนาะကြီးပွားကြတဲ့ချမ်းသာကြတဲ့နောက်ဆုံးနိဗ္ဗာန်ချမ်းသာတိုင်အောင်เนาะရအောင်ရှာနိုင်ကြတဲ့ ကြီးပွားခြင်းအစ်စ်ဖြင့်ကြီးပွားကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်အသောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစွတ်စွတ်တို့ရဲ့အစွမ်းတတ်တဲ့ကြောင့်ဘုရားတပည့်တော်တို့သည်မဲ့ညာဘုညာမျက်နှိပ်ပံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟုပတ္တနာ အောင်စုပြုကြကုန်ရာတည်း